သာသနာတော်တက္ကရာ2560ပြည့်နှစ်ကောဇာတက္ကရာ1398ခုနှစ်ကဆုံလပြည့်ကျော်13ရက်ခရစ်နှစ်2016ခုဇွန်လ3ရက်တောက်ကြနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီ ဆံခေပရိယေစီတီဒေါက်တာမောင်မောင်ဒေါ်မီယုသမိမချုသင်မောင်မိသားစုများဤဓမ္မစက္ကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤငါရဲ့မာတိပဋ္ဌာန်ချိန်ပြည့်တရားစခန်းပွဲမှာဝင်ရောက်ပြီးတော့ ရှုမှတ်ပွားများအားထုတ်ကြတဲ့ယောဂီသူတော်စင်များတရားနာပရိသတ်များကိုဘုန်းကြီးဓမ္မဒါနတရားလူပြလူမှာကတော့ပထမဦးဆုံးနေ့ဖြစ်တဲ့အတွက်ဘုန်းကြီးအားလုံးပရိသတ်များကိုသူတတိပေးတဲ့နေရာဖြင့်အကျိုးရှိအောင်နေဆိုတဲ့တရားကိုဘုန်းကြီးဓမ္မဒါနတရားလူပြလူမှာပါ အကျိုးရှိအောင်နေတဲ့ပါတယ်လေတရားတော်ကအေးအကျိုးရှိအောင်နေမိမိတို့ဒီနေ့တနေ့တာကုံဆုံးသွားပြီဆိုရင်ဒီနေ့တနေ့မိမိတို့လောကီဘက်ကရောအကျိုးရှိနိုင်လားသို့မဟုတ်လောကုတ္တရာဘက်ကကုသိုလ်ရေးဘက်ကအကျိုးရှိနိုင်လားပြန်လည်ပြီးတော့ဆင်ញင်သုံးသပ်ဖို့ပါမယ် မိမိတို့ဒီနေ့တနေ့တာကုံဆုံးတာသွားတယ်စီးပွားဥစ္စာအနေနဲ့လည်းပဲမရနောက်ပြီးတော့လည်းပဲပညာရေးအနေနဲ့လည်းပဲဘာမှမရကျမ်းမာရေးကိစ္စအနေနဲ့လည်းပဲဘာမှဆောင်ရွက်ဖြစ်တာမဟုတ်ကုသိုလ်ရေးလည်းဘာမှမရှိဘူးဘာမှမရဘူးဆိုရင်တော့ဒီကနေ့ဟာ ဒီနေ့ချိန်နေတာကုံဆုံးသွားတယ်မိမိအတွက်အကျိုးရှိနိုင်ရလားအကျိုးမရှိနိုင်ဘူးမြတ်စွာဘုရားရှင်ကအချိန်ကိုကိုယ်ပိုင်အချိန်လေးကိုအကျိုးရှိအောင် နေတတ်ဖို့ဘုရားရှင်ကိုရောမြတ်ကြီး ဟောကြားထားတဲ့ဒေသနာလေးရှိပါတယ်သတ္တရောမေဘေကဝေကာလသမ္မာဘာဝိယမာနာ တမ္မာနုပရိဝတ္တိယမာနာနုပုပ္ပိနံအာတဝနံခယံပပင်တိဘေကဝေယံတော်များဥจิตတတုစတ္တတော်လေးပါးကုံသောကာလချင်းခါကာလတို့ကိုတမ္မာကောင်းမွန်မှန်ကန်စွာဘာဝိယမာနာပွားများအပ်သည်ရှိသောတမ္မာကောင်းမွန်မှန်ကန်စွာ နုပရိဝတ္တိယမာနာခြင်းငြိမ်ဗမ္မထထပွားများအပ်သည်ရှိသော အနုဘဝေနာအစဉ်အပြင်အတဝနာအတောတရားတို့ဤခယံကုံချင်းတို့ပါပင်တည်ရောက်စေနိုင်ပါပြီကုန်၏မိမိရဲ့ကိုယ်ပိုင်ချိန်လေးကိုကိုယ့်အတွက်အကျိုးရှိရှိအသုံးချမယ်ဆိုရင်နိဗ္ဗာန်ထိအောင်ကြိုးရနိုင်တယ်တဲ့အတိပ္ပယ်ကလူရင်းလေးရတာပဲအာတဝနာခယံပါပင်တည် ယခုမိမိရရှိတဲ့အချိန်ကိုယ်ပိုင်အချိန်လေးကိုကိုယ့်အတွက်ကြိုးရှိရှိအသုံးချတတ်ဖို့ပဲလိုတယ်။အဲဒီလိုအသုံးချတတ်အောင်မိမိကမိမိကသုံးချလိုက်မယ်ဆိုရင်တော့နိဗ္ဗာန်ထိအကျိုးရနိုင်တယ်တဲ့။ဒီတော့ဘယ်လိုအကျိုးရအောင်ဆောင်ရွက်မလဲဆိုတော့မြတ်စွာဘုရားက ကတမေစတ္တာရော၄မျိုးရှိတယ်တဲ့။ မိမိတို့အကျိုးရှိအောင်နေဖို့အကျိုးရှိအောင်ဆောင်ရွက်ဖို့မြတ်စွာဘုရားက၄မျိုးဟောထားပါတယ်တဲ့အဲ့ဒီ၄မျိုးကနံပါတ်၁ကကာလီနဓမ္မသာဝနာကာလီနဓမ္မသာကိစ္ဆာကာလီနသမ္မာတနာကာလီနဝိပဿနာဒီလို၄မျိုးကာလီနသင်လျော်လျောက်ပတ်သောအချိန်ခါကာလ၌ ဓမ္မတာဝနာတရားတော်ကိုယုတိစွာနာကြပါမိမိအားလနေတဲ့အချိန်လေးမှာတရားနာနေမယ်ဆိုရင်မိမိအတွက်အကျိုးရသလားမရဘူးလားအကျိုးရတယ်ဒီနေ့မိမိတို့ဓမ္မစကုဓမ္မယုံတော်ကြီးကိုလာပြီးတော့မိမိရဲ့ကိုယ်ပိုင်အချိန်လေးကိုခုလာပြီးတော့အကျိုးရှိရှိအသုံးချလိုက်တယ် အဲ့လိုအသုံးချလိုက်တဲ့အတွက်ကြောင့်မို့ကာလေနဓမ္မတဝနာတရားနာတဲ့အခါမှာလည်းပဲရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နာကြရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နာကြမှတ်သားရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိနာကြားထားတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးသွားလို့ရှိရင်တဲ့တကယ်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတိအောင်ရနိုင်တယ် နားလည်လို့ဖြစ်စေနားမလည်လို့ဖြစ်စေပေါ့ကိုဘုန်းကြီးတို့ဟောကြားနေတာဆိုတာကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရဲ့ဥပနိဒေယအတိုင်းမာသတိပဋ္ဌာန်ကျင့်စဉ်တွေကိုဘုန်းကြီးတို့ဟောကြားပေးနေပါတယ်နာနေပိုင်း9နာရီ15အချိန်မှဆိုရင်တတိပဋ္ဌာန်ကျင့်စဉ်အာထုနေအာထုပုံတွေကိုဘုန်းကြီးတို့သင်ကြားပေးနေပါတယ် ညနေပိုင်းရောက်တဲ့အခါကလည်းကြာတော့ညပိုင်းမှဆိုရင်ဒီသတိပဋ္ဌာန်ကျင့်ကြံအားထုတ်လို့ရနိုင်တဲ့အကျိုးတရားတွေပေါ့ဒီနေ့တော့ပထမဦးဆုံးနေ့ဖြစ်တဲ့အတွက်ကိုယ့်အတွက်အချိန်လေးရတော့မှဒီဓမ္မစကုဓမ္မယုံမှလာပြီးတော့တရက်ပဲအချိန်ရရင်တရက်ပေါ့နှစ်ရက်အချိန်ရရင်နှစ်ရက်ပေါ့ငါးရက်စလုံးမိမိအတွက်အချိန်ရနေတယ်ဆိုရင်ငါးရက်ငါးရက်စလုံးပေါ့ ဒီသတိပဋ္ဌာန်ကျင့်စဉ်တိုင်းလာရောက်ပြီးတော့ကျင့်ကြံအားထုတ်နေမယ်ဆိုရင်9ရက်တာကာလမိမိအတွက်အကျိုးမရှိဘူးလားကုသိုလ်ကျိုးတွေရှိတယ်နေ့စဉ်တရားတွေကျင့်ပွားထုတ်ရမယ်နေ့စဉ်တရားတွေနာရမယ်တရားနာတဲ့အခါမှာနားလေသည်ဖြစ်စေနားမလေသည်ဖြစ်စေတရားနာတဲ့အတွက်ကြောင့်ကုသိုလ်တော့မရဘူးလားကုသိုလ်ရတယ်ဒါကြောင့်မို့တရားနာတဲ့အခါမှာလည်းဒီလိုပဲနားလေလဲနား ဒီတရားတွေဝိပဿနာအထုံနည်းတွေကိုနားမလည်ဘူးဆိုပြီးတော့လည်းမနာပဲမနေနဲ့နားအဲ့ဒီနာကြားလို့ရှိရင်ဘာမှနားမလည်ဘူးထားအောင်ပါရမီကုသိုလ်တော့ဖြစ်သွားတာပဲသီလဘုန်းကြီးမနေ့ကလည်းပြောပြပါပြီသီလစောက်တည်တဲ့ခံမှာလည်းပဲ၈ပါးသီလပဲ ဖြစ်ဖြစ်၅ပါးသီလပဲဖြစ်ဖြစ်၁၀ပါးသီလပဲဖြစ်ဖြစ်ဆရာတော်တန်ဃာတော်များထံရောက်လို့သီလချင်းမြင့်နေဆိုရင် အဲ့ဒီသီလကိုငါဒီနေ့ရှင်ပါသီလဥပုသီလမဆောင်ထိန်နိုင်ဘူးဆိုပြီးတော့လိုက်မဆိုပဲမနေနဲ့အဲ့ဒီသီလကိုမိမိကာလပရိယန္တတထိုင်အတွင်းကိုသီလဆောင်ထိန်လိုက်ဘယ်နှထိုင်အတွင်းလဲအဲ့ဒီတထိုင်အတွင်းမှာသီလကုသိုလ်မရဘူးလားကဲတကယ်လို့မိမိကငါမဆောင်ထိန်နိုင်မှုဆိုပြီးတော့သီလမဆောင်လိုက်ရင်အဲ့ဒီကုသိုလ်တွေကိုမရတော့ရတဲ့ရတဲ့ကုသိုလ်မရတော့ဒါကြောင့်မို့ ကိုယ့်ဟာကိုယ်ကာလပြည့်ရတာကာလလေးပိုင်းခြားပြီးတော့ငါဒီကြောင်းတိုက်အတွင်းမှာငါရှင်ပန်းသီလစောင့်တည်မယ်။ကြောင်းတိုက်ကနေမိမိတို့ပြန်ပြီဆိုရင်ကြောင်းတိုက်ဘောက်ကထွက်လိုက်တာနဲ့ရှင်ပန်းသီလမဟုတ်တော့ငါးပါးသီလပဲ။ဒါပဲကိုစောင့်တည်လိုက်တဲ့အတွက်ကြောင့်မို့ကိုမှသီလတော့ပြည့်စုံသွားတာသီလကုသိုလ်ရရသွားတာ။ဒါကြောင့်မို့တရားမှလည်းပဲနားလည်သည်ဖြစ်စေနားမလည်သည်ဖြစ်စေနားလည်လို့နာကြားရင်လည်းပဲမှတ်သားပြီးတော့အဲ့ဒီကျင့်စဉ်အတိုင်းလိုက်နာကျင့်သုံးရင်ကိုယ်အတွက် တကယ်ကိုဝိမု ക്തി ဒုက္ခဆိုတဲ့အမြင့်ဆုံးချမ်းသာကိုရနိုင်တကယ်လို့နားမလဲပါဘူးဆိုရင်တောင်မှပဲဒီပုဂ္ဂိုလ်ဟာတရားတော်ကိုနားရတဲ့ပါရမီကုသိုလ်တွေမရဘူးလားအဲဒီကုသိုလ်နဲ့စပ်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကကောက်ကတံမြတ်စွာဘုရားလက်ထက်တော်ကကလတော်ကတောရကြောင်းမှာတန်ဃာတော်ရှင်မြတ်ဒီတောရဆောက်တည်ပြီးတော့တောကြောင်းလေးမှာတရားတွေလည်းအားထုတ်ကြတယ် ဇာပိပရိယဒီလေးပဲရုပ်ဖတ်တရစေကြပေါ့အဲ့ဒီတောချောင်းလေးအနီးမှာလေးပဲတောချက်ကလေးတစ်ကောင်ရှိတယ်တောချက်မလေးတစ်ကောင်အဲ့ဒီမှာတန်ဃာတော်များရဲ့ဆုံးကြံကွန်ကြံလေးတွေကောက်ယူပြီးစားတောင်းနေတဲ့တောချက်မလေးဒီနေ့မှာတန်ဃာတော်များအာယုဇုံလေးဖုံးပေးပြီးတဲ့အခါကလည်းကြတော့ဆုံးကြံကွန်ကြံလေးကိုပကျဲထားလိုက်ပကျဲပြီးတော့တန်ဃာတော်များဟာလည်းပဲ မြတ်စွာဘုရားရဲ့ဒီသတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုရွတ်ပွားတရစေပြီးတော့နေကြတယ်။အဲ့ဒီအချိန်မှာဒီတိုးချက်မလေးဟာတန်ဃာတော်များစွန်ကျဲထားတဲ့အဲ့ဒီဆွန်လုံးလေးတွေကို ကောက်ရင်းပေါ့နေစာလေးမှာနေစာလှူရင်းဆွန်လုံးလေးတွေလည်းကောက်ရင်းတန်ဃာတော်များရွတ်ပွားတော်မူတဲ့သတိပဋ္ဌာန်သုတ်တံတရားတွေအဲ့ဒီရွတ်တဲ့အတန်အာယုံပေါ်မှာအာယုံလေးစိုက်ပြီးတော့နာကြားနေတယ် အဲ့တော့ဒီဟာတရားဆိုတာကိုလည်းပဲဒီချက်ကလေးနားလေသလားနားမလဲဘူးလားတော့ကဘာမှနားမလဲဘူးတန်ခါတော်မြတ်ရုပ်ဖတ်တရေစင်နေတဲ့အတန်အာယုံလေးပဲဒါလေးပဲအာယုံပြုပြီးတော့ဖြစ်နေတယ်အဲ့ဒီအချိန်မှာကောင်းကင်ကသိမ့်ဆောင်ကလည်းပဲအစာရှာရင်းကဒီချက်ကလေးကိုမြင်လိုက်တယ်ဆိုရင်ပဲတခါလေးထိုးတုပ်ပလိုက်တယ်သိမ့်ဆောင်ကထိုးတုပ်ပြီးပြီဆိုရင်လည်းပဲဒီဘက်တစ်ဖက်ကဆုပ်လိုက်တယ်ဒီဘက်တစ်ဖက်ကကောင်းကိုဆွဲဖြန့်လိုက်တယ်ဆိုတော့ အဲ့ဒီအချိန်မှာဒီကြက်ကလေးဟာတန်ဃာတော်များရုပ်ပွားတဲ့ဇေမူတဲ့ဇေတော်မူတဲ့ဒီသတိပဋ္ဌာန်သုတ်တံတရားတော်အတန်ပေါ်မှာအာယုံလေးစိုက်မိပြီးတော့နေတဲ့အချိန်လေးဆိုတော့သူကုသိုလ်စိတ်နဲ့လားအကုသိုလ်စိတ်နဲ့လားကုသိုလ်စိတ်ကလေးနဲ့အဲ့ဒီကုသိုလ်စိတ်ကလေးနဲ့တခါနဲ့ကွယ်လွန်သွားလိုက်တယ်အဲ့ဒီချက်ကလေးအဲ့ဒီတိရစ္ဆာန်လေးဘာမှနားမလဲဘူးဘာမှလည်းမသိဘူးအဲ့ဒီ ကုသိုလ်စိတ်ကလေးနဲ့ကွယ်လွန်သွားတာအဲ့ဒီမှာနတ်ပြည်မှာသွားပြီးတော့လက်စည်းစိမ်လေးစံစားရအဲ့ဒီကနေနတ်သက်ကျွေလို့လူပြည်ရောက်ပြန်တော့လည်းပဲတကယ်စင်တန်းမြင့်တဲ့မင်းသမီးမင်းရဲ့သမီးဖြစ်ရအဲ့ဒီမှာလည်းပဲဆရာတော်ကောင်းတမကောင်းနဲ့မိကိုရတဲ့အတွက်ကြောင့်မို့သမထဘာဝနာတရားတွေပွားများအားထုတ်ရင်းနဲ့ဥလူပုလူဝကကမ္မထံဆင်ញင်ရင်းနဲ့ပွားများရင်းနဲ့ပထမဇန်လေးတွေဖြစ်တယ်။ အဲ့ဒီဇံမစိတ်ဘဲနဲ့ကွယ်လွန်သွားတဲ့ကာလကြတော့ဗြဟ္မပြည်ဗြဟ္မလောကဗြဟ္မကြီးဖြစ်တယ်ဗြဟ္မပြည်မှာဗြဟ္မချမ်းသာတွေနဲ့နေအဲ့ဒီကနေပြီးတော့သုတိစိတ်ကြကြတဲ့ခါကျတော့လေတထေသမီးလေးဖြစ်အဲ့ဒီမှာတထေသမီးလေးဖြစ်ပြီးတဲ့အခါကာလကြတော့အဲ့ဒီအချိန်မှာသူအယောနိသောမနတိကာရနဲ့တူပါလေအတင်းတဲ့နှလုံးမသွင်းတတ်တော့အဲ့ဒီဘဝကကွယ်လွန်သွားတဲ့ခါကျတော့ဒီမှာတိရစ္ဆာန်ဟိတိရစ္ဆာန်သွားဖြစ်တယ်ဝဲမလီသွားဖြစ်တယ် တဏှိသောကံမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနတ်ပတန်ဃာတော်များနဲ့ဆုံးကံကြွရင်းနဲ့အဲ့ဒီမှာဝင်းမလေးကိုမြင်တော့မြတ်စွာဘုရားပြုံးတယ်အဲ့ဒါကိုနောက်ပါညီတော်အနန္ဒာကဘယ်လိုအကြောင်းအရာကြောင့်ပြုံးပါသလဲလျှောက်တော့အဲ့ဒီမှာဝင်းမလေးမြင်တယ်မို့လားတစ်ချိန်လုံးကမြမအပြီးမှာအယောင်တွေတဝန်းဝန်းတက်လက်လက်နဲ့တခါလေးနေလိုက်တာမြမစည်းစိမ်ကြီးခံစားအခုကြတော့လည်းပဲဝဇ္ဇချင်းမှာတရှုပ်ရှုပ်နဲ့ဒီမှာစာရီစားနေတယ်ဆိုပြီးတော့မြတ်စွာဘုရားအမေးရှိပါတယ် အဲဒီအချိန်မှာနောက်ပါတန်ဃာတော်တွေထဲမှာလည်းပဲအနုရုဒ္ဓမထေရမြတ်ဒီပါလေးပါပါတယ်အဲဒီကနေပြီးတော့ဒီဝဲမှလေးဘဝကနေပြီးတော့မြတ်စွာဘုရားရဲ့ဖူးတွေ့ရလို့ပဲတန်ဃာတော်တွေဖူးတွေ့ရလို့ပဲသူ့ရဲ့စိတ်တွေပြောင်းသွားလားမသိဘူးအဲဒီကနေကွယ်လွန်သွားတဲ့ခါကလာကြတော့တထေသမီးလေးသွားဖြစ်တယ်အဲဒီမှာတထေသမီးလေးဖြစ်တဲ့ခါကလာကြတော့နေပြည်တော်ကအမတ်ကြီးတခုနဲ့အိမ်အောင်ကြအမတ်တခုနဲ့အိမ်အောင်ကြတဲ့ခါကလာကြတော့သူ့ရဲ့ရရွာဇာတိရွာဘက်ကိုပြန်လာပြီးတော့ မိဘများဆွေမျိုးများနဲ့လာတွေ့တဲ့အခါအဲ့ဒီအချိန်မှာအရှင်နုရုဒ္ဒမထေရကနောက်ပတ်တန်ဃာတော်များနဲ့ဆုံးခံကြွတဲ့အခါမှာအဲ့ဒီဇနီးမုံနှံကိုမြင်လိုက်တဲ့အခါကျတော့နုရုဒ္ဒမထေရကဩတချိန်ကဝမ်းမာလေးဟာအခုတော့လည်းပဲအမတ်ကြီးကြော်ဖြစ်နေပါပေါ့လားဘဝဆိုတာနင်းကြီးမြင့်ကြီးနဲ့ပဲကိုရဲ့ပြုတဲ့ကံအတိုင်းပဲ ကမ္မန္တတ္တိဝိပစ္စတိလူတွေခွဲခြားပြီးတော့ဘဝတွေခွဲခြားပေးလိုက်တာကံကခွဲခြားပေးလိုက်တာပဲချမ်းသာတဲ့ပုဂ္ဂိုလ်တွေလည်းပဲကံကနေသူပြုတ်ခဲ့တဲ့ကံကနေချမ်းသာတဲ့အတိုင်းဝိုင်းနဲ့ပို့လိုက်တာပဲပညာတွေတတ်တယ်ဆိုတာလည်းပဲယာရုဂုံသိနေကြီးတယ်ဆိုတာလည်းပဲဒီလိုပါပဲသူပြုတ်ခဲ့တဲ့ကံကနေသူ့ကိုပို့ပေးလိုက်တာပါအဲ့ဒီလိုဆင်းရဲတယ်ဆိုတာလည်းသူပြုတ်ခဲ့တဲ့ကံတွေပါပဲအဲ့ဒီလိုဆိုတော့နောက်ကအရှင်နုရုဒ္ဓမထေရမြတ်တန်ဃာတော်တွေကိုပြောတာကိုဒီ အမတ်ကြီးဇနီးဖြစ်တဲ့သူမနာဆိုတဲ့တတိသမီးလေးကကြားတဲ့အခါဩငါတစ်ချိန်ကဝဲမာလေးဆိုပါလားတစ်ချိန်ကမိမိကဝဲမာလေးဖြစ်ခဲ့တယ်ဆိုပါလားဆိုပြီးအဲ့ဒီမှာကိုယ့်ဟာကိုယ်ပြန်ပြီးတော့တတိထားပြီးတော့ပြန်ပြီးတော့ဆင်ញင် သုံးသက်တဲ့အခါကျတော့ဘဝပေါင်း20ကို ပြန်ပြီးတော့မြင်တယ်ဘဝပေါင်းဘယ်20လဲ20ပါ20ဒါကိုဇာတိတ္တရဉာဏ်လို့ခေါ်ပါတယ် ဘာညာခေါ်တယ်ဇာတိတရညာတဲ့ခါရမိမိရဲ့ဘဝတွေကိုပြန်ပြီးတော့တွေ့တာဘဝတွေပြန်မြင်တာအဲ့ဒီမှာဒီတထေသမီးလေးဟာတန်ဝေကတွေဖြစ်တာအဲ့ဒီမှာဘဝတွေကမြင်လိုက်နှိမ့်လိုက်နတ်ပြည်ရောက်လိုက် လူပြည်ဖြစ်လိုက်တခါလေဒိဋ္ဌံဖြစ်လိုက်နေအမျိုးစုံဖြစ်နေတာကိုသိရတဲ့အခါကျတော့တန်ဝေကတွေဖြစ်ပြီးသူ့ရဲ့ခင်မောဖြစ်တဲ့အမတ်ကြီးကိုသူယဟန်ပြုကျင်တဲ့အကြောင်းကို ခွင့်တောင်းတဲ့အခါကာလကြတော့မှခင်မောင်းကလည်းပဲခွင့်ပြုလို့အဲ့ဒီမှာမြတ်စွာဘုရားရှင်ရဲ့သာသနာတော်ဝင်ရောက်ပြီးတော့ဘိက္ခုနီမပြုလို့ဘိက္ခုနီမပြုလုပ်တဲ့အခါကလည်းကြတော့ယဟန်တော်များနဲ့ဝေးဝေးနေရတာမဟုတ်ယဟန်တော်များရဲ့ဆုံးမဩဝါဒနာရတယ်ယဟန်တော်များဟောတဲ့တရားနာရအဲ့လိုဆိုတော့အဲ့ဒီဘိက္ခုနီမလေးဟာတနေ့မှအကြောင်းတော်သွားပြီးတော့တရားနာနာတဲ့အခါကလည်းမှအဲ့ဒီဟောတဲ့အရှင်မြတ်ကတတိပဋ္ဌာနာသုတ်တံတရားကိုဟောတယ် ဘာတုတ်တန်တရားလဲတကူသောဘဝတုန်းကကြည့်ကကုတ်တန်မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကသူဟာဘာမှမသိဘူးနားလည်းမလဲခဲ့ဘူးအဲ့လိုဘာမှမသိဘာမှနားမလဲပဲနဲ့ဒီတတိပဋ္ဌာနာသုတ်တန်တရားတော်ကြီးကိုသူနာကြားခဲ့ဘူးတယ်ဒါဟိတရိษံဖြစ်တဲ့ကျက်ဘဝလေးနဲ့အဲ့ဒီတုန်းကပါရမီကုသိုလ်ကကြည့်ဘုန်းကြီးတို့ဂေါရမဗုဒ္ဓလက်ထက်ကြတော့သူဟာဘေကုဏီမဖြစ်နေပြီ အဲ့လိုဘေကုဏီမှာဖြစ်ပြီးတော့ဒီမှာတရားနာတဲ့အခါကလည်းကြတော့သူတစ်ချိန်လုံးကကြက်မလေးဘဝနယ်တုန်းကဒီတိပဋ္ဌာနာသုတ်တံကိုဘာမှနားမလည်ပဲနားထောင်ခဲ့ရတဲ့ပါရမီကုသိုလ်တွေပါလာတော့အခုတိပဋ္ဌာနာသုတ်တံကိုနာကြားလိုက်တာနဲ့တပြိုင်နက်တည်းတရားသဘောတွေပေါင်းပြီးတော့ဟိုရှင်မြတ်ကလည်းပဲဟောကြားတယ်နာကနာခန္ဓာညာစာပြီးတော့နှလုံးသွင်းရှုမှတ်လို့တရားဆုံးတာနဲ့တပြိုင်နက်တည်းသောတပတ္တိမညာပူညာဆက်ရောက်ပြီးတော့သောတပန်အရိယာပုဂ္ဂိုလ်ကြီးဖြစ်သွားတယ် တရားလူတွေရသွားတယ်ဒါဘုန်းကြီးတို့ယောဂီများဘာမှမသိပဲနားမလဲပဲနာခဲ့ပြီမဲ့နားထောင်ခဲ့ပြီမဲ့အဲ့ဒီပါရမီကုသိုလ်လေးတွေကမိမိတို့နောက်တစ်ချိန်ကျရင်အကျိုးပေးသလားမပေးဘူးလားဗျာအကျိုးပေးပါလေဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတရားနာတဲ့အခါမိမိတို့အလတ်တဲ့အချိန်အခွင့်ရတဲ့အချိန်ကိုယ်ပိုင်အချိန်လေးတွေမှာကိုယ့်အတွက်ဘာမှအလုံးမရှိဘူးဆိုရင်ဒီခေတ်မှာဘုန်းကြီးတို့ဒီမှာတရားတွေ စက်သေးသေးလေးတွေနဲ့ကိုယ့်ဟာကိုယ်ဖွင့်ပြီးတော့နာလူလဲရတယ်မိမိရဲ့ဖုံးထဲမှာထည့်ထားပြီးတော့လည်းပဲနာလူလဲရတယ်အဲ့လိုအလတ်တဲ့အချိန်လေးမှာကိုယ့်အချိန်လေးဒီကိုယ့်အတွက်ဒီတရားလေးနာကြားနေမယ်ဆိုရင်အဲ့ဒီအချိန်ဟာအကျိုးရသလားမရဘူးလားဗျာကုသိုလ်အကျိုးတွေရနောက်ဘုန်းကြီးတို့ဒါရကလေးတစ်ခုရှိသေးတယ်ဘုရားရှင်ကိုရောမြတ်ကြီးဓမ္မဒေသစာကြီးခရီးကြွချီတဲ့အချိန်မှာအဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ညနေချင်းဘုန်းကြီးတို့စီးစာတရားပွဲတွေပေါ့မြတ်စွာဘုရားဟောတာခုခေတ်လိုလျှက်စင်မိတွေပါလေဆိုတာရှိတာမှမဟုတ်ဘူးအဲ့ဒီမှာစီးစာတရားပွဲမြတ်စွာဘုရားဟောအဲ့ဒီအချိန်မှာကက်ကရာဆိုတဲ့မြို့ရဲ့တစ်မြို့လုံးသုံးတဲ့ရေကန်ကြီးရှိတယ်အဲ့ဒီရေကန်ကြီးထဲမှာရှိတယ်ဖာဟဲ့တရိษံနေဖားလေးကသူသွားလို့ရဖြစ်တယ်ရေကန်ထဲကနေတက်ပြီးတော့သွားတယ်သွားရင်သွားရင်နဲ့ဘယ်ရောက်သွားလဲဆိုတော့မြတ်စွာဘုရားရဲ့တရားပွဲနဲ့ရောက်သွားတယ် အဲ့လိုမြတ်ရှင်ကိုရောမြတ်ကြီးအာလုံမျိုးသူမျိုးသားတွေကိုတရားဟောနေအဲ့လိုဟောနေတဲ့တရားပွဲနှံရောက်သွားတဲ့အခါကာလကြတော့ပိဋကအစွန်မှာရောက်သွားလို့ဒီတန်မြတ်စွာဘုရားဟောနေတဲ့အတန်ကိုကြားတယ်ဒါမြတ်စွာဘုရားဟောနေတာပဲမြတ်စွာဘုရားဟောတဲ့တရားပဲဆိုတာဒီဖားလေးသိသလားမသိဘူးလားလုံးဝမသိဘူးဒီတရားကိုလည်းသူဘာမှနားလည်တာမဟုတ်ဘူးသိလည်းမသိဘူး အဲ့ဒီမှာသို့တော်အတန်တော်ပေါ်မှာတော့စိတ်ထဲကကြီးညိုစိတ်တွေဖြစ်ပြီးတော့အဲ့ဒီမှာနွားချေရကွက်ကလေးတွေကနေပြီးတော့အဲ့ဒီအတန်ပေါ်မှာအာယုံပြုတ်နေတယ်ဒီအချိန်မှာနွားချောင်းသားဟာလည်းပဲနွားတွေကိုစကြက်ကပြန်သွင်းလာတဲ့အချိန်နွားတွေကလည်းပြန်သွားအဲ့ဒီမှာဩမြတ်စွာဘုရားရဲ့တရားပွဲကြီးနဲ့ဂျုံတော့ဂျုံခဲ့ဂျုံကမိမိတို့လိုသူတော်ဘာအိမ်မှာအလုတ်အကျွေးပြုနေရတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီလိုမြတ်စွာဘုရားရဲ့တရားကိုနာကြားခွင့်ရဖို့ဆိုတာအင်မတန်ခက်ခဲတယ်ဒါကြောင့် ဒီခွင့်ရင်းလေးကိုငါတော့အသုံးချမှာပဲဆိုပြီးတော့အဲ့ဒီမှာမိမိရဲ့ပန်လာတဲ့ချိန်တပြားလေးကိုအောက်ကိုထောက်လိုက်တယ်ထောက်ပြီးတော့အပေါ်ကလက်ဖမိုးလေးမှောက်ပြီးတော့လက်ဖမိုးလေးပေါ်မှာမေးထောက်ပြီးတော့မြတ်စွာဘုရားရဲ့တရားအစွန်ဖျားလေးကပေါ့မတ်တက်ကလေးပဲနာအဲ့ဒီသူထောင်းလိုက်တဲ့ဂျင်းပြာရဲ့အောက်မှာဟိုးစောစောကမြတ်စွာဘုရားရဲ့တရားအတန်ပေါ်မှာအာယုံဆိုင်မိနေတဲ့ဖားလေးရဲ့ပေါ်မှာထောက်ရဖြစ်သွားပြီးတော့အဲ့ဒီနေရာမှာပဲတခါလေးကွယ်လွန်သွားတယ် အဲ့ဒီဘာလေးကွယ်လွန်သွားတဲ့အချိန်ဟာမြတ်စွာဘုရားတရားအတန်ပေါ်မှာအာယုံပြုနေတဲ့အတွက်ကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ကလေးနဲ့အဲ့လိုကုသိုလ်စိတ်ကလေးနဲ့ကွယ်လွန်သွားတဲ့အခါချက်ချင်းပဲနှက်ပြည်မှာသွားပြီးတော့ဘုံဘိမှန်အင်မတန်ကြီးကျယ်ခမ်းနားတဲ့ဘုံဘိမှန်ကြီးနဲ့နှစ်သားဖြစ်ငါဘယ်လိုကုသိုလ်ကောင်းမှုတွေပြုလို့လဲလို့ပြန်ကြည့်လိုက်တဲ့အခါကျတော့ဩကြည်စံမြတ်စွာဘုရားရဲ့တရားငါဘာမှနားလေတာမဟုတ်သိလည်းမသိဘူး ဒီတန်ပုံလေးဒီတန်လေးပုံမှာပဲအာယုလေးစိုက်မိပြီးတော့နေတဲ့အချိန်လေးမှာနွားကြောင့်သားရဲ့ခြင်းတရားတန်ကျက်ကြောင့်ကုကွယ်လွန်သွားတယ်ဒီကုသိုလ်စိတ်ကလေးနဲ့ပဲငါကုတကယ်နတ်ဘုံနာလောကမှာအင်မတန်မှခန္ဓာကြီးကျယ်တဲ့နတ်စည်းစိမ်ကြီးခံစားရပါလားဒီအကြောင်းကိုမြတ်စွာဘုရားရှောက်မယ်ဆိုပြီးဆင်းပြီးရှောက်တာဆိုလိုရင်းအိဗေကတော့အဲ့ဒီကျမ်းမှာရှောက်တဲ့အခါမြတ်စွာဘုရားတရားပြန်ဟောတာအဲ့ဒီဟောတဲ့တရားကိုနာရင်းနဲ့အဲ့ဒီနတ်သားဟာသောတာပန်တည်သွားတယ်ဒါကြောင့်မို့ဘုန်းကြီးတို့ ဘာမှနားမလည်ပေမဲ့တရားတော်ဆိုရင်မိမိတို့တေချာရိုးရိုးသေးသေးစူးစူးဆိုင်ဆိုင်နာကြားခြင်းအပြင်လည်းပဲမိမိရဲ့တွင်အကျိုးတွေမရနိုင်ဘူးလားရနိုင်ပါတယ်ဒါကြောင့်မို့ကုသိုလ်အကျိုးတွေကရနိုင်တယ်နောက်ဆုံးတော့ပြောခဲ့တဲ့ဘုန်းကြီးတို့ဒီမှာဟိုသူမနာတထေသမီးလေးရဲ့ဇာတိတရဉာဏ်နဲ့ဆက်လို့ပေါ့ဘုန်းကြီးတို့ကတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေတရားရှုမှတ်ပွားများအထုတ်ကြတဲ့ပုဂ္ဂိုလ်တွေများဆိုရင်ဘုန်းကြီးတို့ တမ္မတနာဆိုတဲ့ဉာဏ်ရှိတယ်။ဘာဉာဏ်လဲလဲ။တမ္မတနာဆိုတာသုံးသပ်ဆင်ခြင်ပြီးသိတဲ့ဉာဏ်ဘယ်လိုသိတာလဲ။ဟေးသုံးသပ်ဆင်ခြင်ပြီးတော့သိတဲ့ဉာဏ်ကိုဘုန်းကြီးတို့ယောဂီများဩယုတ်တရားနာတရားတွေဟာမမြဲဘူးဟဲ့လို့ဒီလိုဆင်ခြင်ပြီးသိတာ။ဩယုတ်တရားတွေဟာလည်းဖြစ်ပြီးပြည့်နာတရားတွေဟာလည်းဖြစ်ပြီးပြည့်ဒီကုလုံးတစ်ကောင်လုံးဟာလည်းအာလုံးဖြစ်ပြီးပြည့်ဟဲ့မမြဲဘူးဟဲ့ဆိုတာဆင်ခြင်ပြီးသိတာ။ တကယ်ဘာဝနာမယဉာဏ်နဲ့သိတဲ့အသိမဟုတ်ဘူးဒါဆင်ញင်သိတဲ့အသိခေါ်တယ်အဲ့ဒီဉာဏ်ကို ရောက်တဲ့အခါမှာတတိတမာရီအားကြီးကောင်းတယ်ဒီလိုတတိတမာရီအားကြီးကောင်းလာတဲ့အခါကလည်းကြအလင်းရောင်နေဒါတွေဖြစ်လာတယ်နောက်ပြီးတော့စိတ်ကရှုမှတ်တဲ့အာယုံပေါ်မှာစိတ်လေးတည်ကြည်မှုလေးတွေအားကောင်းလာတဲ့အခါကလည်းကြတော့ဘာတွေထင်လာလဲဆိုတော့အဲ့ဒီပုဂ္ဂိုလ်ကအာယုံတွေထင်လာတယ်ဘာတွေထင်လာတာလဲအာယုံတွေထင်လာတတ်တယ် ရေကြည်မှအရေးထင်တယ်တဲ့စိတ်ကြည်မှနမိတ်ထင်တယ်တဲ့ရေဟာကြည်လင်နေတဲ့ရေမျက်နှာပြင်လေးပုံမှာမျက်နှာလေးအပ်ကြည့်လိုက်ပါလားကိုယ့်ရဲ့ပုံရိပ်ကလေးမထင်ဘူးလားရှင်းရှင်းလင်းလင်းလေးပဲပုံရိပ်ကလေးကြည်ကြည်လင်းလင်းလေးထင်တယ်အဲ့ဒီထဲမှာနှုံးငယ်လေးထက်နှောက်ပြီးတော့မှကြည်ကြည်ပါလားပုံရိပ်ထင်သေးလားကြည်လို့လားနှောက်နေလို့လားနှောက်နေလို့ပဲစိတ်မှလည်းဒီတိုင်းပဲ တရားရှုမှတ်အားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာစိတ်တွေဟိုရောက်ဒီရောက်ဟိုလွင့်ဒီလွင့်ဟိုပြန်ဒီပြန်ဟိုကြံဒီကြံဟိုတွေးဒီတွေးနဲ့နိဝရဏတရားတွေကတခါနဲ့ဝင်ပြီးတော့နေတဲ့အချိန်မျိုးဆိုရင်စိတ်တွေကမကြည်လင်အဲလိုစိတ်တွေမကြည်လင်တဲ့အခါမှာအာယုန်နမိတ်ဆိုတာထင်နိုင်မှမလားထင်နိုင်ဘူးအခုရှုမှတ်တဲ့အာယုန်ပေါ်မှာရှုစိတ်ကလေးမြင်ပြီးတော့ကာမေသနာပြပါဒထိနမိတ်တဥဒိစ္စကုကုသဝိဇိကိစ္စဆိုတဲ့ အဲ့ဒီနိဝရဏတရားတွေကင်းနေပြီစိတ်တွေကြည်လင်နေပြီဆိုတဲ့အခါကလည်းကြတော့အာယုန်မိတ်တွေထင်ပြီဘုရားကြောင့်ကံစီရီပထိုးတွေထင်လာပြီတောတောင်ရေမြေတွေထင်လာပြီနောက်ပြီးတော့ကျောင်းစီရကျောက်ပွင့်လန်းပွင့်နေအဖြစ်လည်းပဲသူတီကောင်းတို့ပုတ်ကောင်းတို့ရိုးစုတို့စသည်တွေထင်လာပြီသို့မဟုတ်မိမိရဲ့ပုံရိပ်ကလေးလည်းပဲတစ်ခါတည်းပြန်ပြီးတော့ထင်နေတတ်ပါ တူကတရားရှုမှတ်နေတယ်တူကဘေးကနေထိုင်ပြီးတော့ကြည့်နေတယ်ကိုမျက်တောင်မကပ်တကယ်တော့နှစ်ပုံစလုံးဟာကိုတယောက်တည်းပဲတခါတရံမှာတူကဈဉ္ညာရှုမှတ်နေတယ်တယောက်ကဘေးကနေပြီးတော့သူ့ကိုကြည့်နေတယ်အဲ့လိုပုံရိပ်ကလေးတွေထင်းလာတာဒါစိတ်တွေညင်နွမ်းနေလို့လားကြည်လင်းနေလို့လားအဲ့ဒီလိုကြည်လင်နေတဲ့အချိန်မျိုးပေါ့ယောဂီပုဂ္ဂိုလ်ဟာ တတရားသမารီအားတွေကောင်းရင်ကောင်းသလောက်ဇာတိတ္တရဉာဏ်တွေပေါ်တတ်တယ်အချို့ပုဂ္ဂိုလ်ဟာမိမိရဲ့ငယ်ဘဝလေးကိုပြန်ပြီးတော့ဘာမှတွေးတာစဉ်းစားတာမဟုတ်ဘဲနဲ့ပြန်ပြီးသိနေတယ်ကလေးဘဝငယ်စဉ်ကိုပကက်ထဲမှာကိုယ့်ရုပ်ကာယလက်ကာယခြေကာယပုံလေးပြန်ပေါ်နေတယ်ကိုယ့်ဟာကိုယ်ပုံလေးပဲအဲ့ဒီတုန်းကကိုယ့်ကိုတခုတည်းတူတယောက်ကတခုခုလှုပ်တာလေးကိုအဲ့ဒါမှသိနေတယ်ဒါတကယ်ကိုငယ်စဉ်တုန်းကဒီ ဖြစ်ခဲ့တဲ့အထိမ်အမှတ်တရလေးတွေငငယ်ရွယ်ရွယ်လေးတုန်းကဖြစ်ခဲ့တာလေးတွေအဲ့ဒါတွေကိုပြန်ပြီးသိတယ်အဲ့ဒါကိုယ့်ရဲ့တရားဖြစ်စဉ်အာမကောင်းသေးတဲ့အတွက်ကြောင့်မို့ဒီဘဝဖြစ်စလေးမှာပဲအကြောင်းပြန်သိနေတာဒီတဲ့အာကောင်းတဲ့ပုဂ္ဂိုလ်ကြတော့ဟော နောက်ကဒီဘဝကိုမရောက်ခင် နောက်တဘဝကကိုဘာဖြစ်ခဲ့တယ်ဆိုတာပြန်သိနေပြန်တယ်တချို့ပုဂ္ဂိုလ်ကနောက်ဘဝကကိုဖြစ်ခဲ့တဲ့အကြောင်းလေးတွေကိုပြန်ပြန်ပြီးတော့မြင်လာတယ်သိလာတချို့တဘဝတချို့နှစ်ဘဝ ဒီလောက်ထိအောင်ဘဝပေါင်းများစွာမြင်တာကိုတော့မတွေ့ဘူးပါဘူးတဘဝနှစ်ဘဝလောက်တွေ့တဲ့ယောဂီများကိုတော့ဘုန်းကြီးတို့တွေ့ဘူးပါဒါကြောင့်စောစောကသုမနာတတိသမီးလေးအမကြီးကတော်ဟာလည်းပဲသူ့ရဲ့ဇာတိတရဉာဏ်တွေကတခါလေဘဝ20တိအောင်ပြန်မြင်ရတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းဒီသတိပဋ္ဌာန်တရားတွေကိုရိုးသေးသေးရှုပွားအားထုတ်တဲ့ပုဂ္ဂိုလ်ဟာတမတနာဉာဏ်လောက်အားကောင်းလာပြီဆိုရင်ဒီဇာတိတရဉာဏ်လေးတွေရောမပေါ်တတ်ဘူးလားဗျာ။ ပေါ်တတ်ပါတယ်။ဒါကြောင့်မို့ဘာကိုပဲပေါ်ပေါ်ဘာကိုပဲတွေ့တွေ့ဘာကိုပဲမြင်မြင်ယောဂီပုဂ္ဂိုလ်ဟာတရားရှုမှတ်တဲ့ဝိပဿနာ အားထုတ်တဲ့ပုဂ္ဂိုလ်ဆိုရင် မြင်ကိုင်းမှမြင်တယ်ကြားကိုင်းမှကြားတယ်ရှုမှတ်ပြီးတော့ပယ်ရတာပဲ။ဒါတွေကဘုန်းကြီးတို့အခုဒီမှာ ကာလိနဓမ္မသာဝနာမိမိရဲ့ကိုယ်ပိုင်အချိန်လေးအလတ်တဲ့အချိန်လေးမှာတရားလေးနားနေပါတရားနာခြင်းအပြင်မိမိမှာ ကုသိုလ်အကျိုးတွေမရဘူးလားဗျာကုသိုလ်အကျိုးတွေရတယ်နောက်တစ်ချက်နံပါတ်2ကကာလီနာဓမ္မတာကိစ္ဆာပါတယ်လေပြောကြည့်ပါကာလီနာဓမ္မတာကိစ္ဆာဆိုတာတရားဆွေးနွေးတာဘာလို့တာလဲတရားဆွေးနွေးတာဘုန်းကြီးတို့မဟာစီယောဂီများအမြဲတမ်းနေ့စဉ်နေ့စဉ် ကမ္ဘာတန်းဆရာနဲ့တရားဆွေးနွေးရပါလေနေ့စဉ်တရားဆွေးနွေးရမှာမိမိဒီကနေ့အာထုတ်တာတွေအာထုတ်လို့ရှုမှတ်တဲ့အခါမှာရှုမှတ်လို့ရပြီမရသေးဘူးကိုယ့်ရဲ့ရှုစိတ်ဟာခန္ဓာမှာမနေသေးဘူးစိတ်တွေပြန်ကျင်းနေပြန်ကျင်းနေတယ်ရှုစရာအာယုံကို ရှုရတာလွယ်လွယ်ကူကူရှုလို့ရနေပြီသို့လို့ရှုလို့မရသေးဘူးစသည်ဖြင့်မိမိရှုမှတ်လို့ ကောင်းသည်မကောင်းသည် ရှုမှတ်လို့ရသည်မရသည်ကိုမိမိရဲ့ကမ္မဋ္ဌာန်းဆရာပေါ်မှာပြန်လဲတင်ပြအဲ့ဒီပြန်လဲတင်ပြတာကိုကမ္မဋ္ဌာန်းဆရာက ပြန်လဲပြီးတော့ဩဒီလိုရှုမှတ်နေရင်ဒီလိုလေးပြောင်းရှုလိုက်ဒီလိုလေးပြောင်းရှုလိုက်ဒီလိုလေးပြောင်းမှတ်လိုက်ပြန်ပြီးတော့ကမ္မဋ္ဌာန်းဆရာက ပြန်ပြီးသင်ကြားပေးတာဒါကြောင့်မို့တရားလျှောက်တယ်ဆိုတာကိုများသောအားဖြင့်ဘုန်းကြီးတို့ဝန်လေးကြတယ်မာစီကတရားလျှောက်ရတယ်ဆိုတာနဲ့ပဲပတ်ပြေးနေကြတယ် လက်ပတ်ပြီးတော့ပတ်ပြီးနေကြအဲတော့တရားဝင်ရင်တရားရှောက်ရမှာကိုစိုးရိမ်နေကြတကယ်တော့တရားရှောက်တယ်ဆိုတာယုတ်ကဘဏ္ဍပနံငါဘဏ္ဍပစသည်ဖြင့်ဒါတွေကိုမေ့စင်နေတာမဟုတ်ပါဘူးမိမိအာထုတ်တဲ့အချိန်လေးမှာအာထုတ်လို့ရပြီ ရှုမှတ်လို့ရပြီမရသေးဘူးဘုန်းကြီးဆိုရင်ယောဂီကိုမေးတဲ့အခါမှာပထမဦးဆုံးမေးတဲ့မေးခွန်းကရှုမှတ်လို့ရပြီလားဒါတစ်ချက်ရပါပြီဖះဆိုဘယ်လိုရှုမှတ်နေလဲဒါတစ်ချက် ဘယ်လိုရှုမှတ်နေပါလဲဘုရားဆိုရင်ဘာတွေသိလဲဒါပဲဒါလေးတွေမေးလိုက်တာပဲယောဂီကကိုဘာကိုရှုမှတ်နေလဲရှုမှတ်တဲ့ကဘာသိတယ်တရားလျှောက်တယ်ဆိုတာသိတာလေးလျှောက်ရုံပဲလေပေါ်တာရဲ့ရှုတာရဲ့သိတာရဲ့ဘယ်နှမျိုးလဲသုံးမျိုးပဲတရားလျှောက်တယ်ဆိုတာဒါပဲပေါ်တာရဲ့ရှုတာရဲ့သိတာရဲ့ဘာလေးပေါ်လာလဲခန္ဓာကိုညာနဲ့ကြည့်နေလိုက်ပေါ်တာလေးပေါ်လာရင်နှာသီးပြားကဝင်လေထွက်လေလေးပေါ်လာလဲဆိုဝင်လေထွက်လေလေးရှုလိုက် ဖောင်းနာပင်နာလေးပေါ်လာတယ်ဆိုဖောင်းနာပင်နာလေးရှုလိုက်သို့မဟုတ်အထိုင်အထီလေးကထင်ရှားတယ်ဆိုအထိုင်အထီလေးရှုလိုက်ဓမ္မမှုယဉ်ကျိုင်းကလှုပ်နေတာလေးထင်ရှားတယ်ဆိုလှုပ်တာလေးရှုလိုက်အဲ့တော့ပေါ်တာလေးကိုကရှုတယ်ရှုတဲ့အခါကျတော့အဲ့ဒီရှုကံလေးရှုဉဏ်လေးဘာဖြစ်သွားတယ်ဆိုတာသိတာလေးပြောရတယ်ပေါ်တာရှုတာသိတာတရားလျှောက်တယ်ဆိုတာဒါပါပဲဒါကြောင့်မို့ဓမ္မတာကိစ္စဆိုတာတရားနဲ့စပ်ပြီးတော့ဆွေးနွေးတာမေးမြန်းတာ မိမိအားထုတ်ထားတဲ့တရားနဲ့စ၍ဖြစ်စေဘုန်းကြီးတို့သို့မဟုတ်တရားစာပေတွေလေ့လာဖတ်ဖြူထားလို့အဲ့ဒီမှာတတိနားနေတဲ့ပုဂ္ဂိုလ်နဲ့ဖြစ်စေအဲ့ဒီတရားတော်များကိုပြန်လည်မေးမြန်းဆွေးနွေးခြင်းဟာလည်းပဲကုသိုလ်ဖြစ်သလားမဖြစ်ဘူးလားဒါကြောင့်မို့အဲ့လိုတရားတွေမေးမြန်းဆွေးနွေးခြင်းအားဖြင့်မိမိအတွက်အကျိုးရှိနိုင်သလားအကျိုးမရှိနိုင်ဘူးလားအေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများနံပါတ်2မြတ်စွာဘုရားက ကိုယ့်အတွက်ကိုယ်ပိုင်အချိန်လေးတွေရမယ်ဆိုရင်တဲ့တရားတော်ကိုနာပါနာထားတဲ့တရားသို့မဟုတ်ကျင့်သုံးထားတဲ့တရားသို့မဟုတ်ဖတ်ထားတဲ့တရားဒါလေးတွေကိုပြန်လည်ပြီးတော့တတ်သိနားနေတဲ့ပုဂ္ဂိုလ်နဲ့ဆွေးနွေးပါမေးမြန်းပါဒါလည်းပဲကုသိုလ်တွေဖြစ်ပါလေတဲ့ကုသိုလ်ကျိုးတွေရပါလေနောက်တကနံပါတ်3ကာလီနာတမ္မာတနာတမ္မာတနာဆိုတာကစောစောကပြောတယ် သုံးသပ်ဆင်ခြင်တာကိုအားထုတ်ထားတဲ့တရားတွေကိုပြန်ပြီးတော့သုံးသပ်ပြီးတော့ဆင်ခြင်နေတာတရားနာထားတယ်ဆိုရင်နာထားတဲ့တရားဒီနေ့ဆရာတော်ကဗာတရားတွေဟောလိုက်တယ်မြတ်စွာဘုရားဟောခဲ့တဲ့ကာလသုတ်တံမှာအချိန်တိုင်းအကျိုးရှိအောင်နေဆိုတဲ့တရားလေးကိုဟောလိုက်တယ်အကျိုးရှိအောင်နေအဲတော့အကျိုးရှိအောင်နေဆိုတာဘယ်လိုနေရမှာလဲတရားတွေနာနေရမယ်ကိုအားလက်တဲ့အချိန် တရားတွေဆွေးနွေးမြင်းများနေရမယ်နောက်နံပါတ်3တရားတော်ကိုဆင်ခြင်သုံးသပ်ရမယ်မိမိအထုတ်တာတဲ့တရားနဲ့ဖြစ်စီနာကြားတာတဲ့တရားနဲ့ဖြစ်စီအဲ့ဒီတရားတော်ပေါ်မှာသုံးသပ်တာဥပမာအားဖြင့်မြတ်စွာဘုရားကသဗ္ဗေသင်္ခါရအနေဆာယုံနံတရားတွေကိုမြဲတယ်ဟောသလားမမြဲဘူးဟောသလားမမြဲဘူးလို့ဟောတာတယ်မြတ်စွာဘုရားက ဒီယုတ်တရားနဲ့တရားတွေမမြဲဘူးလို့ဟောထားတယ်ကိုယ်ကလည်းပဲကိုယ့်ရဲ့ခန္ဓာကိုပြန်ပြီးတော့ဆင်ခြင်ရတယ်ရသော်ဘုရားဟောတာလေးနဲ့ကိုယ်ခန္ဓာကြီးပြန်ပြီးတော့ဆင်ခြင်ကြည့်လိုက်ရင်ဩဒီယုတ်တရားတွေကလည်းပဲပေါ်ပြီးပြောင်းဖြစ်ပြီးပြည့်နေလို့မမြဲတဲ့တရားတွေကြီးတယ်ပဲဒီစိတ်နဲ့တရားလေးဟာလည်းပဲဒီတိုင်းပဲပေါ်လာပြီးရင်သိပြီးရင်ပြောက်သွားတာပဲဘာတစ်ခုမှမမြဲပါလား အဲ့လိုပြန်ပြီးတော့ဆင်ញင် သုံးသပ်ပြီးတော့နေတာကိုဒါသမ္မတနာအဲ့ဒါလေးပဲတရားတော်များကို ပြန်လည်ပြီးတော့ဆင်ញင်သုံးသပ်နေတာဖြစ်တဲ့အတွက်ကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်သလားဒီကုသိုလ်ဖြစ်တဲ့အတွက်မိမိအတွက်ကောင်းကျိုးမရနိုင်ဘူးလားကောင်းကျိုးတွေရနိုင်တယ်နောက်တခါနံပါတ်၄ကာလေနာဝိပဿနာ ဝိပဿနာဆိုတာကတော့မိမိတို့အားလတ်တဲ့အချိန်လေးမှာအားလတ်တဲ့အချိန်လေးမှာဘုန်းကြီးတို့ဒီမှာဝိပဿနာတရားတွေပေါ်များအထုဖို့ကိုယ့်ဟာကိုယ်ကိုယ့်အိမ်ကိုယ်လည်းပဲကိုယ်အထုလို့ရတာပါသို့တော်လည်းပဲယခုလိုမြန်မာနိုင်ငံကတရားတော်တမတော်ကြီးတွေကြွလာကြတယ်ကြွလာပြီးတော့တရားစခန်းတွေဖွင့်လှစ်ပေးနေကြမိမိကလည်းအချိန်အားလတ်တယ်ဆိုရင်ဒီလို မြန်မာနိုင်ငံကဆရာတော်ကြီးတွေကြွလာတဲ့အချိန်လေးဒီလိုတရားတွေပေးတဲ့အချိန်လေးမှာငါတရားကိစ္စတွေကိုသာထားလိုက်ငါတရားသွားအားထုတ်လိုက်ဦးမယ်စနေတနင်္ဂနွေဆိုတာမိမိရဲ့မိသားစုရဲ့ဇာဝနေရေးအတွက်လှုပ်လှုပ်ကန်နေတာတွေအားလုံးရန်နာတဲ့အချိန်ဒီနေ့အိမ်ကအလုပ်တွေတော့ရှိတော့ရှိနေတယ်ဒါပေမဲ့လို့ကိုသွားလိုက်ဦးမယ်အချိန်ပိုင်းပဲဖြစ်စီမနေ့ပိုင်းလေးသွားမယ်နေ့လယ်ပိုင်းပြန်လာမယ်ညနေပိုင်းပြန်လာမယ်အဲ့ဒီလိုပေါ့ အချိန်ပိုင်းရရင်အချိန်ပိုင်းလေးကိုတရားလေးလာပြီးတော့ပေါ်ကိုင်းအာယုံလေးကိုတတိကံပြီးတော့ရှုမှတ်မယ်ဆိုရင်လည်းပဲဘာဝနာကုသိုလ်တွေမရဘူးလားဘာဝနာကုသိုလ်တွေရတယ်ဒီနေ့ဓမ္မစကုဓမ္မယုံတော်ကြီးမှာရွှေမင်းဝန်ဆရာတော်ရဲ့တရားစခန်းပွဲမှာမာသရိပဋ္ဌာန်ဝိပဿနာတရားတွေကိုဒီကနေ့အချိန်ပြည့်အားထုတ်တဲ့ပုဂ္ဂိုလ်တွေရှိပါတယ် နာနဲ့ကလာပြီးတော့9နာရီလောက်ကတည်းကရောက်ပြီးတော့ခုဒီချိန်ထိအောင်တရားတွေထိုင်ရှုမှတ်လိုက်ထိုင်ဣရိယာပုနဲ့ရှုမှတ်လိုက်ဈဉ္ဉံဣရိယာပုနဲ့ရှုမှတ်လိုက်အဲဒီလိုရှုမှတ်ပွားများနေတော့ဒီပုဂ္ဂိုလ်တွေဟာသူတို့ပိုင်ဆိုင်တဲ့ကိုယ်ပိုင်အချိန်လေးကိုကိုယ့်အတွက်အကျိုးရှိရှိအသုံးချနေတယ်ဘယ်လိုအသုံးချနေတာလဲကိုယ့်အတွက်အကျိုးရှိရှိအသုံးချနေတာပဲကိုယ်ပိုင်အချိန်လေးကို ဒီလိုမဟုတ်ဘဲနဲ့အိမ်မှာနေမယ်ဆိုရင်လည်းပဲအိမ်မှာကိုယ့်ဟာကိုယ်နားနေလိုက်မယ်ဒီနေ့လှုပ်အားတဲ့ရက်ကလေးအမြဲတမ်းအချိန်နဲ့တပြေးညီလှုပ်လှုပ်နေရတယ်ဒီလိုအလတ်တဲ့အချိန်လေးမှာငါအနားယူလိုက်မယ်ဆိုရင်လည်းပဲကိုယ်အတွက်အချိန်နားလို့ရသို့တော်လည်းပဲအဲ့ဒီနားရမယ့်အချိန်ကိုကိုမနာပဲနဲ့အခုလိုလာပြီးတော့နာနဲ့ကအချိန်ကစားပြီးတော့တနေ့လုံး မဟာသတိပဋ္ဌာန်ဝိပဿနာရှုနေအတိုင်းပဲထိုင်ဣရိယာပုနဲ့လည်းရှုနေတယ်ရတဲ့ဣရိယာပုနဲ့လည်းရှုနေတယ်သွားတဲ့ဣရိယာပုနဲ့လည်းရှုနေတယ်အဲဒီလိုဣရိယာပုတိုင်းဣရိယာပုတိုင်းကိုသတိကံပြီးတော့ရှုမှတ်နေပြီဆိုရင်အဲဒီရှုမှတ်နေတဲ့အချိန်ဟာမိမိအတွက်အကျိုးရှိသလားမရှိဘူးလားအကျိုးရှိတယ်ဘုန်းကြီးတို့ဒီတိုင်းနဲ့ပဲအချိန်ကိုစကားပြောရင်းနဲ့အချိန်ကုန်မယ်သို့မဟုတ်အပျော်ပန်းနဲ့အချိန်ကုန်မယ် အဲ့ဒီလိုနဲ့အချိန်လေးကုန်မယ်အပျော်ပါလိုက်စားပြီးတော့အချိန်လေးကုန်မယ်ဟာနားတဲ့အချိန်လေးမှာငါအိမ်မှာကြာကြာနာနာအနားယူပြီးတော့ TV ကြည့်လိုက်ဦးမယ်စသည်ဖြင့်အချိန်လေးဟာဖြုံးတိလို့ရနေတာပဲအဲ့ဒီအချိန်လေးကိုကိုယ့်အတွက်အကျိုးရှိရှိသုံးချမယ်ဆိုရင်ခုလိုအလတ်တဲ့ပိတ်ထားတဲ့အချိန်လေးမှာကိုယ့်အတွက်အကျိုးရှိတဲ့ဘာဝနာကုသိုလ်ပေါ့မြတ်စွာဘုရားကသူ့ရဲ့သာသနာမှာ လမ်းစဉ်၃မျိုးချပေးထားခဲ့တယ်လမ်းစဉ်ဘယ်နှမျိုးချခဲ့လဲဒါနဆိုတဲ့ချမ်းသာရေးလမ်းစဉ်သီလဆိုတဲ့ကျမ်းမာရေးလမ်းစဉ်ဘာဝနာဆိုတဲ့လွတ်မြောက်ရေးလမ်းစဉ်လမ်းစဉ်၃မျိုးပဲဒါနကောင်းမှုတွေဆိုတာဘုန်းကြီးတို့အခုမြင်တွေ့နေရတာဒီအမေရိကန်နိုင်ငံပြည်ပမှာရောက်နေကြတဲ့အားလုံးတရားဓမ္မများဗုဒ္ဓဘာသာဝင်များ မိမိတို့နိုင်ငံကိုကြွလာကြတဲ့ဇာတော်သမတော်များကိုလည်းပဲဆွမ်းဆက်ကလူတန်းညဝတ္ထုပစ္စည်းတွေလူတန်းညနောက်ပြီးတော့လည်းပဲဘုသူတ္တဖြစ်စေခြင်းအလို့ငါလည်းပဲနေရာဌာနတွေထူကြတဲ့နေရာဌာနတွေလိုက်ပြီးတော့ယင်လူလူတန်းညဒီလိုလူတန်းနေကြတာပဲလေလူဒါနတွေဆိုတာအထူးဟောပြောနေဖို့တောင်မလိုပါဘူးတိလဆိုတာလည်းပဲအခုဘုန်းကြီးတို့ ပြောနေတာလေးတွေကြားပါတယ်အိမ်မှာနေရင်လည်းပဲသီလဆောက်တည်နေကြတာလေးတွေကြားပါတယ်အဲ့တော့သီလကုသိုလ်တွေဥပုံနေတဲ့တရင်နေတိုင်းကိုသီလဆောက်တည်ဆောင်တင်နေတဲ့ပုဂ္ဂိုလ်တွေလည်းပဲဒီမှာရှိနေကြဘာဝနာလုပ်ငန်းဆိုတာကတော့မိမိခန္ဓာကိုယ်ပင်ပန်းခံပြီးကြိုးစားရတာဖြစ်ပါတယ်အဲ့ဒီလုပ်ငန်းကအချိန်ပေးပြီးတော့လုပ်ကြရတာဖြစ်တဲ့အတွက်အဲ့ဒီဟာလုပ်ငန်းမဖြစ်မလုပ်ဖြစ်ပဲဖြစ်ကြပါတယ်ဒါကြောင့်ဒါနလမ်းစဉ်သီလလမ်းစဉ်ဒီလမ်းစဉ်တွေကိုလိုက်ပြင်မဲ့ လွတ်မြောက်ရေးလမ်းစဉ်ကြတော့မထိုင်နိုင်ဘူးလို့ခါနာတယ်လို့ဒူးနာတယ်လို့စသည်ဖြင့်အကြောင်းမျိုးမျိုးပြပြီးတော့အမထုတ်ဖြစ်ကြပါဘူးဒါကြောင့်မို့ဒီလိုဘာဝနာလမ်းစဉ်ကိုလည်းပဲဘုန်းကြီးတို့စွန့်နိုင်သမျှပေါ့ဒီမှာဆိုရင်အခုခါနာတဲ့ပုဂ္ဂိုလ်ဒူးနာတဲ့ပုဂ္ဂိုလ်စတဲ့ပုဂ္ဂိုလ်တွေတွေ့ထိုင်ကုန်လေးတွေနဲ့ဘုန်းကြီးမြန်မာနိုင်ငံမှာဆိုရင်လည်းဘုန်းကြီးရဲ့ရိတ်တံမှာဒီလိုပဲအလုံးထိုင်ကုန်လေးတွေစီစဉ်ပေးထားပါတယ် တရားထိုင်တဲ့နေရာမှာဒုနာတဲ့ပုဂ္ဂိုလ်ခန္ဓာတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေအတွက်ရှုမှတ်လို့ရအောင်ဆိုပြီးတော့တကယ်လို့မိမိမှာဝေဒနာတွေပြင်းထန်လို့ဒီခန္ဓာဒုနာကြောင့်မို့တိတ်ပြင်းပြင်းထန်ထန်အများလောက်မကြိုးစားနိုင်ပေမဲ့ကိုအားထုတ်နိုင်တဲ့လောက်လေးမိနစ်20ပဲအားထုတ်အားထုတ်မိနစ်30ပဲအားထုတ်အားထုတ်အဲလိုအားထုတ်မယ်ဆိုရင်ဘာဝနာ ကုသိုလ်တွေမရဘူးလားမရပါဘူးဗျာဘာဝနာကုသိုလ်တွေရတာ ဒီလိုမဟုတ်ဘဲနဲ့ကို့မှာအကြောင်းတွေပြပြီးတော့အာမထုတ်ဘူးဆိုရင်အကျိုးရပါမလားမရဘူးဒါကြောင့်မို့အပျော်ပါးတွေလိုက်စားနေမယ်ဆိုရင်လည်းပဲဒီပုဂ္ဂိုလ်ဟာဥစ္စာလည်းမရဘူးပညာလည်းမရဘူးကုသိုလ်လည်းမရဓမ္မမဟုတ်တယောက်နဲ့တယောက်ညင်းခုန်ခန့်ရံဖြစ်ပွားနေမယ်ဆိုရင်လည်းပဲကုသိုလ်လည်းမရဘူးဥစ္စာလည်းမရဘူးပညာလည်းမရဒီလိုမဟုတ်ဘူးငါတော့ပြင်ဒီနေ့တနေ့လုံးနားမယ်အိပ်မယ်ဆိုရင်ရော ကုသိုလ်ရောရသေးလားမရပါဘူးဥစ္စာရောရသေးလားမရပါဘူးပညာရောရသေးလားမရပါဘူးဘာမှမရဘူးဒါကြောင့်မို့သူတော်ကောင်းများအချိန်ကိုတဲ့မိမိအတွက်အကျိုးရှိအောင်သုံးချကြတယ်သူတော်ကောင်းများကတော့အချိန်ကိုမိမိအတွက်ဘာဖြစ်အောင်သုံးချတယ်ဒီသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေကမိမိအတွက်အချိန်ကိုယ်ပိုင်အချိန်လေးကိုအကျိုးရှိအောင်သုံးချကြတယ်တဲ့ အေးလူမိုက်တွေကတော့မင်းလျော့ပြီးတော့နေတဲ့ပုံကိုယ်တွေကတော့အချိန်ကို ဖြုံးတိပြကြတယ်အချိန်ကိုဘာလို့ပြကြတယ်အချိန်တွေကိုလဟန်တာဖြုံးတိပြကြတယ်ဒါကြောင့်ဒီနေ့ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာလာရောက်ပြီးတော့ဒီနေ့တနေ့တာအချိန်ပြည့်အားထုတ်သွားကြတဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီကိုယ်ပိုင်အချိန်လေးကိုအကျိုးရှိရှိအကျိုးရှိအောင်မလုပ်သွားကြတယ်အသုံးချနေကြတယ်တနေ့လုံးအကျိုးရှိအောင်အသုံးချနေကြတယ် ထိုင်ပြီးရှုမှတ်နေရင်လည်းပဲရှုမှတ်ခိုက်ရှုမှတ်ခိုက်မှဒါဝိပဿနာကုသိုလ်တွေဖြစ်နေတာဈဉ္ညာရှောင်းပြီးတော့ရှုမှတ်နေတယ်ညာလန်းတယ်ပယ်လန်းတယ်တလန်းတစ်ချက်မှတ်လေးနဲ့ပဲရှုမှတ်နေအဲ့ဒီမှာမှတ်ချက်တိုင်းမှတ်ချက်တိုင်းတစ်ချက်မှတ်လိုက်ကုသိုလ်စိတ်တစ်ခါပြက်လိုက်တစ်ချက်မှတ်လိုက်ကုသိုလ်စိတ်တစ်ခါပြက်လိုက်ကုသိုလ်စိတ်တွေကြီးတယ်ဖြစ်နေဓမ္မမဟုတ်ဘူးဆိုရင်မိမိရက်ပြီးတော့ရှုမှတ်နေမယ်ဆိုရင်လည်းပဲရှုမှတ်တိုင်းရှုမှတ်တိုင်းဟာကုသိုလ်စိတ်တွေတဲ့ဖြစ်နေတယ် ကုံဆုံးသွားတဲ့အချိန်တိုင်းချိန်တိုင်းဟာမိမိအတွက်အကျိုးရှိသလားအကျိုးမရှိဘူးလားဗျာအကျိုးရှိတယ်ဒါကြောင့်မို့မိမိတို့အတွက်ကိုယ်ပိုင်အချိန်လေးတွေကိုမြတ်စွာဘုရားကအကျိုးရှိအောင်အသုံးချတတ်မယ်ဆိုရင်တဲ့နိဗ္ဗာန်ထိအကျိုးရနိုင်တယ်ဘယ်ထိအောင်အကျိုးရနိုင်လဲအေးဟောဒီဘာဝနာတရားတွေမိမိတို့တရားတွေနာတယ်နာကြတတ်တဲ့တရားတော်တိုင်းသိတယ်သိတဲ့အတိုင်းလိုက်နာပြီးကျင့်သုံးပွားများအားထုတ်မယ် အချိန်လေးပေးပြီးပွားများအားထုတ်မယ်ပွားများအားထုတ်လို့ရှိရင်အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်မှာတတိအားတမာရီအားတွေမကောင်းဘူးလားတတိအားတမာရီအားတွေကောင်းလာပြီဆိုရင်မိမိရဲ့စိတ်စွမ်းအားတွေရောထက်မြက်သလားတုံးသွားသလားစိတ်စွမ်းအားတွေထက်မြက်တယ်နော်အခုတရားအားထုတ်တဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်အင်အားတွေစွမ်းအားတွေဟာအင်မတန်ထက်မြက်တယ်မိမိတို့မှာအခက်ခဲတွေဆုံးဖြတ်ရမယ့်အရာဝတ္ထုတွေတစ်ခုခုကြုံလာတိုင်းကြုံလာတိုင်း မိမိရဲ့စိတ်လေးကိုစူးစီးပြီးတော့စိတ်စွမ်းအားတွေထက်မြက်လာအောင်မြင့်တက်လာအောင်ကြိုးစားကြည့်ပါအဲ့ဒီစိတ်တွေစွမ်းအားထက်မြက်လာတာလာတာနဲ့နှမျှမိမိရဲ့ဆောင်ရွက်ရမယ့်ကိစ္စတခုကိုဆုံးဖြတ်ရမယ့်ကိစ္စတခုကိုဆုံးဖြတ်ချက်ချပါအဲ့ဒီဆုံးဖြတ်ချက်ဟာဘယ်တော့မှမလွယ်တော့အင်မတန်မှန်ကန်တိကျသွားတယ်ဒါစိတ်ရဲ့စွမ်းအားထက်မြက်လို့လားမထက်မြက်လို့လားထက်မြက်လို့ဘုန်းကြီးမြန်မာနိုင်ငံမှာဆရာဝန်ကြီးတူဦး အမှန်တမ်းရင်းနှီးနှီးတွေ့ဘူးကြုံဘူးပါလေရင်းနှီးတယ်ဆိုတာဘုန်းကြီးကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပဒကဆရာတော်ဘုရားကြီးရဲ့အနိကအလုပ်ကျွေးဖြစ်ပါလေဘုန်းကြီးရဲ့အချိန်တွေဟာဆရာတော်ဘုရားကြီးအတွက်ပဲအချိန်တွေအသုံးပြုပါလေနောက်ပစ္ဆာသမဏဆရာတော်ဘုရားကြီးကြွရခီးစဉ်နောက်ကိုလိုက်ပြီးတော့ပြုစုရပါတယ်။အဲဒီအခါမှာဆရာတော်ဘုရားကြီးမကြမ်းမာတဲ့အခါမျိုးကြမ်းမာရေးအဆင်မပြေတဲ့အခါမျိုးဆိုရင် အဲ့ဒီဆရာဝန်ကြီးကလျှောက်ထားတဲ့အတွက်ကြောင့်ဆရာဝန်ကြီးကိုအတိပေးရမှာအတိပေးဆရာတော်ဘုရားကြီးစီကိုလာပြီးပြုစုကုသတဲ့အခါမှာဒီဆရာဝန်ကြီးဟာလိုအပ်ရင် လိုအပ်တယ်လို့ဆရာတော်ဘုရားကြီးကိုစောင့်ရှောက်နိုင်ဖို့အတွက်ဆရာတော်ဘုရားကြီးမကြမ်းပါဘူးဆိုတဲ့ချိန်တိုင်းချိန်တိုင်းဘုန်းကြီးနဲ့အတူဆရာတော်ဘုရားကြီးရဲ့ခြေရင်းမှာအိပ်ပြီးတော့စောင့်ရှောက်တဲ့ဆရာဝန်ကြီးပါတရားအားထုတ်တဲ့အခါမှာလည်းပဲတကယ်ကို သတိထားဝရိယစိုက်ပြီးတော့ကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်ပါပေါ့ပေါ့တန်တန်လေးအားထုတ်တာမဟုတ်ပါဘူးသူအားထုတ်နေစဉ်အခါကာလတုန်းကဆိုရင်အဲ့ဒီမှာဘုန်းကြီးတို့မာစီသာသနာရေးတာကြီးမှာဆေးကြောင်းသားဆေးကြောင်းသူတွေဒါတရားတွေသူတို့အချင်းရတိုင်းရတိုင်းလာလာပြီးတော့ရပ်ပိုင်းလေးရပ်ပိုင်းလေးဝင်ကြပါအဲ့ဒီဆရာဝန်ကြီးကိုတွေ့လို့ဆရာဝန်ကြီးတရားထိုင်နေတာတွေ့ပြီဆိုရင်ဒီကျောင်းသူကျောင်းသားလေးတွေကသူတို့ဆရာဝန်ကြီးကိုကြီးညိုစိတ်ကြဖြစ်ပြီးတခါထိုင်ထိုင်ကြော့တာမယ် တခါလဲထိုင်ပြီးတော့ရှုမှတ်နေတဲ့ခံမျိုးများဆိုရင်လေသူ့ရဲ့ဒီဘုန်းကြီးတို့မြန်မာနိုင်ငံရဲ့ရာသီဥတုလေးကပူအိုက်တယ်မို့လားအဲဒီတုန်းကအဲယာကွန်တို့ဘာလို့ဆိုတာလည်းရှိတာမဟုတ်ဘူးအဲ့ဒီမှာချွေးတိချွေးပေါက်တီဆိုတာသူ့ရဲ့လက်တွေရောမျက်နှာရောခေါင်းတွေရောချွေးတိချွေးပေါက်တီကြအဲ့ဒီမှာတနာကြီးမကဘူးနာကြီးနှစ်နာကြီးသုံးနာကြီးအဲ့လိုကြကြနနရှုမှတ်ပြီးတော့ဆွဆွမြဲမြဲနာကြီးပေါင်းများစွာ ထိုင်ပြီးရှုမှတ် အဲဒီမှာသူ့ရဲ့ဒီတပည့်တွေစေချောင်းသားလေးတွေစေချောင်းသူလေးတွေလာလာပြီးတော့ထိုင်ပြီးကြောကြတယ်သူတို့ဆရာကြီးအဲဒီမှာသူကခွက်စိတ်ဆရာဝန်ကြီးဖြစ်ပါတယ်ခွက်စိတ်ဆရာဝန်ကြီးဖြစ်တော့သူ့ရဲ့အခက်အခဲတွေနဲ့ဆက်လို့လည်းပဲဘုန်းကြီးကိုအခါလျော်စွာသူတတိပဋ္ဌာန်ဝိပဿနာရဲ့ကျေးဇူးကြောင့်သူဒီနေ့ဒီချိန်ထိအောင်အမှားတစ်ခုမှမရှိခဲ့ဘူးဘူးတဲ့သူရဲ့ခွက်စိတ်မှုမှာမှားသွားတဲ့ဟာတစ်ခါမှမရှိဘူးဘူးတဲ့စေပညာအရာ ဒီခွဲစိတ်မှုလမ်းကြောင်းနဲ့မလွတ်တဲ့ဟာတောင်မှသူတရားအထုတ်ပြီးတော့သူ့ရဲ့စိတ်ထဲမှာဖြစ်ပေါ်လာတဲ့အတိုင်းဆုံးဖြတ်ပြီးတော့ခွဲတာအောင်မြင်ပါလေ။ဒါကြောင့်သူ့ရဲ့ခွဲလူနာကိုခွဲတော့မယ်ဆိုရင်တဲ့သူဟာဒီလူနာကို မေတ္တာပြင်ပို့ပါတယ်။မေတ္တာပို့ပြီးတော့မှတရားရှုမှတ်တယ်။စိတ်တည်ငြိမ်အောင်စိတ်ကိုစူးစီးပြီးတော့တရားရှုမှတ်တယ်။ရှုမှတ်လို့စိတ်တည်ငြိမ်မှုရပြီဆိုမှအဲ့ဒီမှာသူဟာ ဘုရားကံကထွက်ပြီးတော့အဲ့ဒီခွဲလူနာစီသွားပြီးတော့သူ့ရဲ့လုပ်ငန်းကိုစပြီးလုပ်ပါတယ်တဲ့ဒါကြောင့်မို့ဒီသတိပဋ္ဌာန်တရားကိုတကယ်တမ်းသာဘုန်းကြီးတို့မက်ပေါက်ဖို့ပေါက်မတရားဖို့တရားတွေမရနိုင်ဘူးဆိုရင်တောင်မှတကယ်သတိထားဝိရိယစိုက်ပြီးတော့ကြိုးစားရှုမှတ်ပွားများအားထုတ်ရင်တမာရီအားကောင်းရင်ကောင်းသလောက်စိတ်ရဲ့စွမ်းအားတွေရောတုံးသွားမလားထက်မြက်လာမလား အဲ့ဒီထက်မြက်လာတဲ့အခါမှာမိမိဒီအားထုတ်ထားလို့စိတ်တွေစွမ်းအားထက်မြက်လာတဲ့ဒီစိတ်ကိုပြန်ပြီးတော့မိမိရဲ့စီးပွားရေးလုပ်ငန်းမှာဖြစ်စေလူမှုရေးလုပ်ငန်းမှာဖြစ်စေမိသားစုလုပ်ငန်းမှာဖြစ်စေဒီအဲ့ဒီစိတ်စွမ်းအားလေးနဲ့အသုံးပြုလို့ရောမရဘူးလားမိသားစုအရေးအကြောင်းပေါ်နေရင်လည်းပဲဒီစိတ်လေးတင်ငိမ့်နေပြီဆိုရင်ဆုံးဖြတ်ချက်ချပေးလိုက်ဈေးဝါးရေးလုပ်ငန်းမှာဘယ်လိုဝေခွဲလို့မရတာဖြစ်နေရင်အဲ့ဒီမှာစိတ်ရဲ့စူးစီးမှုအားကောင်းအောင်လို့ စိတ်လေးစူးစီးမိနေပြီစွမ်းအားထင်းကျင်လာပြီဆိုရင်အဲ့ဒီမှာဆုံးဖြတ်ချက်ချအားလုံးကိုတခါနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်ချနိုင်တယ်ဒီချိုးတွေရပါတယ်တကယ်လို့မိမိရဲ့ပါရမီလျောက်ကြိုးစားအားထုတ်လို့ဝိပဿနာဉာဏ်တွေပေါ့ယုံဉာဏ်ဖြစ်ပြမှစပြီးတော့ဝိပဿနာဉာဏ်လေးတွေဖြစ်သွားမယ်ဆိုရင်လည်းပဲဘုန်းကြီးတို့ယောဂီများစောစောကပြောတဲ့အတိုင်းဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတိအောင်မရနိုင်ဘူးလားနိဗ္ဗာန်ချမ်းသာတိအောင်ရနိုင်တယ်ဗာတိအောင်ရနိုင်တယ်နိဗ္ဗာန် မင်းနိဗ္ဗာန်ထံချမ်းသာတိအောင်ရနိုင်တယ်ဒီလိုမိမိကဒီကိုယ်ပိုင်အချိန်လေးကိုမိမိအသုံးမချဘူးဆိုရင်တော့အချိန်ကမိမိကိုဝါမျိုးသွားလိမ့်မယ်အချိန်ကဘာလုပ်သွားမှာလဲဝါမျိုးသွားလိမ့်မယ်တနည်းပြောရရင်အချိန်ကအနိုင်ယူသွားလိမ့်မယ်ကိုအချိန်ဆိုတာဆွဲထားလို့ရရလားအချိန်ဆိုတာဆွဲထားလို့မရဘူးဘုန်းကြီးတို့ယောဂီများအချိန်နေဟာသူ့ဟာသူကုံဆုံးသွားတာပဲ ဘာမှမလုပ်ဘဲနေလေတွေးနေငေးနေရင်လေဒီချိန်ကဘာဖြစ်သွားမှာလဲအိတ်နေငိုက်နေရင်လေဒီချိန်ကဘာဖြစ်သွားမှာလဲပျော်နေပါနေမော်နေကြွားနေမယ်ဆိုရင်လည်းဒီချိန်ကဘာဖြစ်သွားမှာလဲသို့မဟုတ်တဦးနဲ့တဦးတယောက်နဲ့တယောက်ညင်းခုန်နေမယ်ခက်ရဖြစ်ပွားနေမယ်ဆိုရင်လည်းဒီချိန်ကဘာဖြစ်သွားမှာလဲအဲ့ဒီကုံသွားတဲ့ချိန်တွေကကိုယ့်ကိုအနံ့ယူသွားတာဝမ်းမြူသွားတာဒါကိုဘုန်းကြီးတို့ကျမ်းဂန်များမှာကာလောကတ္တိဗုဒ္ဓနိတ္တဗနေဝသဟတနာ ယောဇာကာလာကတောဘုဒ္ဓောတဗုဒ္ဓံပစနိပစီကာလောနန္နေနိညာယက်နိလာဇာသောချင်းခါကာလတိအာတနာမိမိနှင့်တဟအတူတကဝတဗ္ဗာနေဝမကြမ်းမကြွင်ကပင်ဥဒ္ဒဝလုံးစုံသာလျင်ဖြစ်ကုန်သောဗုဒ္ဓနိလူနာပြမတတ္တဝါပေါင်းတို့ကိုကတတိအရှိန်မဆုံးအချိန်ဖြုံးလို့မူသုံးဆောင်စားတော့၏နေလေ၏ နန်းတဲ့အချိန်နေ့လယ်အချိန်ညနေအချိန်ဒီချိန်တွေဟာဘုန်းကြီးတို့ယောဂီများလူနဲ့အတူအားလုံးကုံဆုံးကုံဆုံးသွားတာပဲအချိန်တွေကမနေ့ကအချိန်တွေလည်းကုံသွားပြီနေ့လယ်အချိန်တွေလည်းကုံသွားပြီညနေအချိန်တွေလည်းကုံသွားပြီတပ္ပနေဝမကြံမကျွင်းကပင်းဥတုအလုံးစုံသားလျင်ဖြစ်ကုန်သောဘုဏဗုဒ္ဓနိလူနာပြမတ္တဝါအပေါင်းတို့ကိုတဲ့ဂတ္တတိဒီအချိန်တွေကနေပြီးတော့ဝါမျိုးသွားတယ် အဲ့တော့ကုံဆုံးသွားပြီဆိုတော့ခွန်ကြီးတို့ယောဂီများအချိန်လေးကတစ်စက္ကန့်ပြီးတစ်စက္ကန့်တစ်မိနစ်ပြီးတစ်မိနစ်တနာရီပြီးတနာရီတနာရီပြီးတနာရီကုန်းကုန်းကုန်းကုန်းသွားလိုက်တာဟာနောက်ဆုံးကြတော့တရက်အချိန်လေးကုန်းသွားပြီတရက်ကုန်းသွားတာနဲ့တရက်ဟောဒီခန္ဓာကိုယ်ကြီးဟာနုပြိုလာတာလားအုံမင်းရဲ့ရောလာတာလားအုံမင်းရဲ့ရောလာပါဘူးအုံမင်းရဲ့ရောလာတာအချိန်ရဲ့ဝါမျိုးမှုကိုခံလိုက်ရပြီ အချိန်ကနေပြီးတော့နုပြိုလာအောင်ဘာတစ်ခုမှလုပ်မပေးဘူးရင့်ရော်သွားအောင်လုပ်ပေးတယ်အချိန်တွေကတဖြည်းဖြည်းအုံမင်းရင့်ရော်လာပြီဆိုတော့တရက်ကုံသွားရင်တရက်ရင့်ရော်သွားတာတရက်ရင့်ရော်သွားပြီဆိုတရက်အိုတဲ့ဘက်ရောက်သွားပြီတရက်နာတဲ့ဘက်ရောက်သွားပြီတရက်သေတဲ့ဘက်ရောက်သွားပြီအိုတဲ့ဘက်သေတဲ့ဘက်ကိုအိုတဲ့ဘက်နာတဲ့ဘက်သေတဲ့ဘက်ကိုအချိန်တွေကတွန့်ပို့ပေးနေတယ်အချိန်တွေကဘာလုပ်ပေးနေတာလဲတွန့်ပို့ပေးနေတယ် အဲ့ဒီအချိန်လေးကိုကိုယ့်အတွက်ကိုယ်ဟာအမြတ်ရအောင်လုပ်လို့ဖို့ပဲဘုန်းကြီးတို့ကျမ်းဂန်များမှာပေါ်ပြထားတာလေးတွေရှိပါတယ်ဥပမာလေးတွေပြထားတာလည်းရှိပါတယ်ဟိုကတော့တောရာတွေမှာနွားတွေအငှားငှားပြီးတော့နွားကလှလို့ဆိုပြီးတော့နွားလေးကိုမခိုင်းမဲနဲ့မခိုင်းရမပြည့်ရနဲ့ဇာတိကျွေးမွေးထားမယ်ဆိုရင်သူ့အတွက်ငှားထားပြီမဲ့အကျိုးရှိရလားဗျာ။ ငှားထားတာသူတန်ဖိုးတရက်ဆိုရင်ဘယ်လောက်ပေးရတယ်အဲ့ဒီပေးထားတဲ့တန်ဖိုးကြည်အောင်သို့မဟုတ်အမြတ်ထွက်အောင်ခိုင်းရလိမ့်မယ်ဒီနွားကိုဟုတ်တယ်မို့လားမခိုင်းရင်အဲ့ဒီပုဂ္ဂိုလ်အမြတ်ထွက်တာလားရှုံးပေါ်တာလားရှုံးပေါ်တာအဲဘုန်းကြီးတို့ရန်ကုန်မြို့မှာဆိုရင်လည်းပဲဒီတိုင်းပဲကားတွေတိုင်းစီတွေအများကြီးပဲဘုန်းကြီးတို့တချို့ဆိုရင်တန်စီတွေထောင်ထားတယ်၄50ကျင်းအဲ့လိုတန်စီတွေထောင်ထားတဲ့အခါကျတော့အငှမ်းမောင်းမဲ့ပုဂ္ဂိုလ်ဟာအဲ့ဒီမှာသွားပြီးတော့ပိုင်ရှင်စီကနေပြီးတော့ ပေးပြီးတော့ငှားကြတန်ဖိုးချင်းငွေတွေပေးတလားဆိုရင်ဘယ်လောက်တနေ့ဆိုရင်ဘယ်လောက်အဲ့ဒီမှာအုံနာကိုဘယ်လောက်ပေးရမယ်ဆိုပြီးတော့ငှားဒါပေမဲ့ကိုကားလေးကအစ်စ်ကလေးပဲကိုကားလေးကလှပလိုက်တာပဲဆိုပြီးတော့ဒီကားကိုပဲပုတ်တိုက်ဆေးကြောပြီးတော့လှကြည့်နေလို့ရှိရင်ကိုယ့်အတွက်အရှုံးပေါ်မလားအများထွက်မလားအရှုံးပေါ်မှာပဲအဲ့တော့ကိုငားလာတဲ့တန်ဖိုးကြည်ုံနေမကအညံ့ရအောင် မခံရဘူးလားဒီကားခံရလိမ့်မယ် မခံရင်တော့ဖြင့်မိမိအရှုံးပဲဒီတိုင်းပဲမိမိတို့ခန္ဓာကိုယ်ကြီးကိုလည်းပဲဒီတိုင်းပဲခန္ဓာကိုယ်ကြီးမိမိတို့ကအလှသာ ပြင်နေကြမယ်ဆိုရင်မိမိအတွက်အရှုံးပေါ်လိမ့်မယ်ဒီခန္ဓာကိုယ်ကြီးဟာအိုးတဲ့ဘက်နားတဲ့ဘက်သေးတဲ့ဘက်ကိုအချိန်လေးကတွန့်ပို့ပေးနေတာဆိုတော့အဲ့ဒီခန္ဓာကိုယ်ကြီးကိုအရင်တည်ပြီးတော့မိမိအမြတ်ရအောင်ကြိုးစားရ။ဘာရအောင်ကြိုးစားရမလဲ။အမြတ်ရအောင် အမြတ်ရအောင်ကြိုးစားရမယ်အကျိုးရှိအောင်ကြိုးစားရမယ်ဒီခန္ဓာကိုယ်ကြီးဟာ96ပါးသောယောဂဝေဒနာတွေနဲ့အမြဲဆက်ဆံနေတယ်အမြဲဆက်ဆံနေတဲ့အတွက်ကြောင့်အချိန်မရွေးပါပြတ်နိုင်တယ်သေနိုင်တယ်အချိန်မရွေးသေနိုင်တယ်အခုကောင်းနေပါတယ်ဆိုပေမဲ့လို့ဘုန်းကြီးတို့ယောဂီများပြုံးနေအခုပဲမူးတယ်မူးတယ်ဆိုပြီးသေတာလေးမရှိဘူးလားရှိပါတယ်ဘုရားလက်ထက်ကဗာရဏတိတထေ ဗာရာဏသီမြို့ကနေပြီးတော့ဝပန်းတယ်တွေတည်ပြီးတော့အဲ့ဒီမှာဘုန်းကြီးတို့ဟိုတာဝတိမြို့ကိုအယောင်းဝင်လာတာဝပန်းပစိုးတွေလဲစီပေါင်း900နဲ့တင်လာတာအဲ့ဒီမှာတောင်ထင်းလက်ကပွဲသပင်ကြီးကိုငါအမိသွားမယ်အဲ့ဒီရောက်တာနဲ့ဒီဝပန်းတယ်တွေကို ရောင်းချမယ်အဲ့တော့တောင်ထင်းလက်ကပွဲသပင်ကြီးသွားလိုက်မယ်ဆိုရင်ကိုပန်းတယ်တွေကအများကြီးကုံဆုံးသွားရောင်းရအခုအဲ့ဒီမှာမနေ့ဖန်ဆိုရောက်မှာပဲလေ ဒီကနေ့ဒီဘက်ကမ်းမှာခက်တာနားမယ်ဆိုပြီးနားလိုက်တာအဲ့ဒီနားတဲ့အချိန်မှာညမိုးကြီးတွေကြီးကြပြီးတောင်မိုးကြီးတောင်ကြကြီးတွေကြပြီးချောင်းကြီးတွေတခါလဲစီးဆင်းလာတဲ့အတွက်ကြောင့်မို့ခုနှစ်ရက်ခုနှစ်လီအဲ့ဒီမှာဘယ်လိုမှဟိုဘက်ကမကူးနိုင်တော့တောင်တင်းလက်ကပွဲကြီးနဲ့ပြီးသွားပြီသူ့ရဲ့ဝပန်းတွေရောင်းချမှုလည်းမဆရသေးဘူးအဲ့ဒါနဲ့တထေးကြီးကဩငါတစ်ခေါက်တစ်ခေါက်လာဖို့ဆိုတာလည်းမလွယ်ဘူးဟုတ်တာပေါ့ကုန်တယ်ဆိုတာကဒီမှာ လင်းစီ900နဲ့လူသားပေါင်းများစွာနဲ့လာခဲ့ရတခေါက်လာဖို့ဆိုတာလည်းမလွယ်ဘူးအဲ့တော့ဒီကုန်ပစ္စည်းတွေကုန်အောင်ဆိုရင်လည်းပဲငါမိုးလေးလဆောင်းလေးလနှွေလေးလ12လတနှစ်တိုင်တိုင်ဒီနေရာမှာနေပြီးတော့ငါရောင်းဝယ်လုပ်မှဖြစ်မယ်အဲ့လိုအယောင်းဝယ်လုပ်ပြီးတော့ဒါလေးကုန်ဆုံးပြီဆိုရင်ဒီတာဝတိမြို့မှာရှိတဲ့ကုန်ပစ္စည်းတွေကိုဗာရဏသီမှာမရှိတဲ့ကုန်ပစ္စည်းတွေကိုငါ ဒီကနေပြီးသေဆောင်သွားပြီးတော့ဟိုမှာပြန်ပြီးတော့ဖြန့်ပြူရောင်းချမယ်စိတ်ကူးနေတာဘာလို့နေတာလဲကိုကိုကိုစိတ်ကူးနေတာအဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရမေကြီးရဲ့ဉာဏ်တော်ထဲမှာဒီဗာရဏတိတထေကြီးဟာခုနှစ်ရက်လွန်မြောက်ရင်တည်ဆုံးမယ်ဆိုတာမြတ်စွာဘုရားဉာဏ်တော်ထဲမှာမြင်တယ်အဲ့လိုဉာဏ်တော်ထဲမြင်တာဖြစ်တဲ့အတွက်မြတ်စွာဘုရားရှင်ကိုရမေကြီးနောက်ပါတန်ဃာတော်နဲ့ဆုံးခံကြွတယ် ဆုံးကကြွလာရင်းနဲ့ဒီဗာရဏသီတထေးကြီးရဲ့အကြံစီကိုသိတဲ့အတွက်မြတ်စွာဘုရားပြုံးတော်မူတယ်ပြုံးတော်မူတဲ့အတွက်ညီတော်အနန္ဒာကလျှောက်ထားလို့မြတ်စွာဘုရားကအနန္ဒာတဲ့ဟိုမှာဗာရဏသီတထေးကိုတွေ့လာတွေ့ပါတယ်သူဟာခုနှစ်ရက်လွန်မြောက်လို့ရှိရင်သူသေလိမ့်မယ်ဒါပေမဲ့သူစိတ်ကူးတွေရှည်နေတယ်တဲ့မိုးလေးလားနှွေလေးလားဆောင်းလေးလား သူ့ရဲ့ဝတ်ပန်းတွေတွေကိုရောင်းဝယ်ပေါက်ကားမှု ပြုပြီးတော့မှအပြန်ဒီတန်ဝဋ္ဌိကကုန်ပစ္စည်းတွေကိုတည်ပြီးတော့ရောင်းချမယ်လို့စိတ်ကူးတွေရှည်နေတယ်တဲ့ဒါပေမဲ့သူဟာနေရလာရင်ဘယ်နှရက်တယ်လဲခုနှစ်ရက်ပဲနေရတော့မယ်ခုနှစ်ရက်ပဲနေရတော့မယ်ဆိုတော့သွားပြီးတော့အတိပေးကြီးဆိုပြီးတော့မြတ်စွာဘုရားကရဲရဲသာသွားပြောကြီးဆိုပြီးမြတ်စွာဘုရားညီတော်အနန္ဒာကိုလွှတ်လိုက်တာ အဲဒီမှာညီတော်အာနန္ဒာသပိတ်ပိုက်ပြီးတော့အဲဒီသူ့ရဲ့လက်တက်စခန်းကိုသွားပြီးရက်တဲ့အခါမှာဗာရဏိတိတထေးကြီးကလည်းပဲအဲဒီမှာစွမ်းနေစွမ်းရင်နေအားလုံးပြည့်ပြည့်စုံလောင်းပါတယ်အဲ့ဒီအချိန်မှာညီတော်အာနန္ဒာကဒီကကြီးပဲလာတာလဲဗာရဏတိအဖျားတပည့်တော်ဒီလိုဒီလိုလာခဲ့တာဟောဒီမှာဘလောက်ကြာကြာနေဦးမှာလဲတပည့်တော်ဝပန်းတွေကလည်းအများကြီးရောင်းဝယ်ပေါက်ကားမှုမပြုတ်ရသေးတဲ့အတွက်မိုးလေးလဆောင်းလေးလຫນွေလေးလတပည့်တော်နေပြီးတော့ရောင်းဝယ်ပေါက်ကားမှုပြုတ်ပြီးမှတပည့်တော်ဒီကပြန်မယ်ဗျာ အဲလိုပြောတဲ့အခါကာလကြတော့တခါကြီးတဲ့ကိုယ့်ရဲ့အာယုသင်္ခါရသိခြင်းတရားကိုရောနှလုံးသွင်းမိသလားတဲ့သိခြင်းတရားကိုရောနှလုံးသွင်းမိသလားအဲ့ဒီမှာအရှင်ဘုရားတပည့်တော်ကိုဘယ်လိုအကြောင်းအရာ မြင်လို့လဲတပည့်တော်အကြောင်းအရာများမြင်ရင်တပည့်တော်ကိုပွင့်ပွင့်လင်းလင်းပဲအမိန့်ရှိတော်မူပါဆိုတကားတဲ့တင်ဟာခုနှစ်ရက်ပဲအသက်ရှင်ပြီးတော့နေခွင့်ရှိတော်တယ်ဆိုတော့အဲ့ဒီမှာထိတ်လန့်တုန်လှုပ်သွားတယ် အဲ့ဒီမှာထိတ်လန့်တုန်လှုပ်ပြီးတော့စဉ်းစားကြည့်ပေါ့လေမိမိတို့ခုနှစ်ရက်ပန်တန်နေခွင့်ရှိတော့မယ်ဆိုရင်သွားပြီကိုယ့်ရဲ့မိသားစုတွေခွဲခွာရတော့မယ်ကိုယ့်ရဲ့မြန်နိုးစရာသားတွေသမီးတွေမိတွေမြစ်တွေခွဲခွာရတော့မယ်ကိုယ့်ရဲ့ပစ္စည်းဥစ္စာတွေဆုံးပစ်ခဲ့ရတော့မယ်အဲ့ဒီမှာဘူးဆွေးမှုတွေဖြစ်အဲ့ဒီမှာသူ့စိတ်ထဲမှာကဲငါခုနှစ်ရက်ပဲနေရတော့မယ်ဆိုတော့အဲ့ဒီမှာလက်အုပ်ကြည့်မှုပြီးတော့ရှင်ဘုရားမြတ်စွာဘုရားနှင့်တကွတန်ဃာတော်များကိုတပည့်တော်ရဲ့ ဒီလက်တစခန်းကိုခုနှစ်ရက်တိုင်းတိုင်းစွမ်းအလှခံကြွတော်မူပါဗျာမသေးခင် ကိုယ့်အတွက်အကျိုးရအောင်လုပ်သွားဘာလုပ်သွားတာလဲအကျိုးရအောင်အမြတ်ရအောင်လုပ်သွားတယ်ဒါတကယ်တတိရှိတဲ့ပုဂ္ဂိုလ်များနော်တတိမရှိတဲ့ပုဂ္ဂိုလ်များကြတော့မေ့ပြောပြီးတော့ကိုယ့်ကိုယ်ကိုမသိနိုင်သေးဘူးအခုငါအကောင်းကြီးရှိသေးတာပဲစားနိုင်တယ်သွားနိုင်တယ်နေနိုင်တယ်ထိုင်နိုင်တယ်ပြောနိုင်တယ်ပန်းနိုင်တယ်လို့ကိုယ့်ကိုထင်နေတာ တကယ်တမ်းကျတော့ဘာမှသိနိုင်တာမဟုတ်ကိုယ့်ရဲ့သိခြင်းတရားအခုလည်းပဲအဲ့ဒီမှာဘုရားမှုရှိတဲ့တန်ခါတော်များပဲနေ့စဉ်ဆွမ်းများက နောက်ဆုံးနေ့ကျတော့မှဝပန်းတယ်တွေကိုအကုန်လုံးဘုရားမှုရှိတဲ့တန်ခါတော်တွေကိုလည်းပဲသင်္ကန်းဖြစ်နဲ့လူတန်းလူတန်းပြီးတဲ့အခါကလည်းကြတော့မှအဲ့ဒီမှာမြတ်စွာဘုရားတရားနာ နာတဲ့အခါမှာသေချာနာကနာခန္ဓာညာဆိုင်ပြီးတော့ယူပွားအထုတ်တဲ့အတွက်ကြောင့်သောတာပန်တည်သွားပါလေအဲ့ဒီအချိန်မှာပဲဟိုမှာမြတ်စွာဘုရားပြီးတဲ့အခါကျတော့တပိတ်ပွေးပြီးတော့မြတ်စွာဘုရားကျောင်းတော်အရောက်လိုက်ပို့ပါတယ် လိုက်ပူပြီးပြန်လာတယ်ခုနှစ်ရက်ပြည့်သွားပြီနော်ဆုံးကတ်တာဘယ်နှစ်ရက်ပြည့်သွားပြီလဲခုနှစ်ရက်ပြည့်သွားပြီအဲ့ဒီမှာမြတ်စွာဘုရားအကြောင်းတော်ကနေပြန်လာလဲတဲ့စကန်လေးရောက်ရောမူးတယ်မူးတယ်ဆိုပြီးချက်ချင်းပဲတခါလေးကွယ်လွန်သွားတယ်ဒါကြောင့်မို့သိခြင်းတရားဆိုတာနှေးသလားမြန်သလားဗျာဘောတနေ့ကုံတိုင်းတနေ့ကုံတိုင်းဘုန်းကြီးတို့ယောဂီများသိဖို့ဝေးသလားနှေးသလားကဲဆိုလိုက်တရေကုံပြန်တရေကုံပြန်ငါယုတ်နံငါ သေရန်တရက်နီးခဲ့ပြီသေရန်တရက်နီးခဲ့ပြီတလကုံပြန်တလကုံပြန်ငါယုတ်နံငါယုတ်နံသေရန်တလနီးခဲ့ပြီသေရန်တလနီးခဲ့ပြီတနှစ်ကုံပြန်တနှစ်ကုံပြန်ငါယုတ်နံငါယုတ်နံသေရန်တနှစ်နီးခဲ့ပြီသေရန်တနှစ်နီးခဲ့ပြီအေးတနေ့တနေ့ဘုန်းကြီးတို့ယောဂီများ စက္ကန့်တိုင်းမိနစ်တိုင်းအချိန်တိုင်းအချိန်တွေက နေပြီးတော့ကိုယ့်ကိုဝမ်းမျိုးမခံရအောင်အချိန်တွေကနေပြီးတော့ကိုယ့်ကိုတခါတည်းတပြေးပြေးအိုးတဲ့ပဲတွန်းပို့နားတဲ့ပဲတွန်းပို့သေးတဲ့ပဲတွန်းပို့ခံနေရတယ်အဲ့ဒီတွေကနေပြီးတော့ကိုကဒီခန္ဓာကိုယ်ကြီးအရင်တည်ပြီးတော့ကိုယ့်အတွက်အမြတ်ရအောင်လုပ်ဖို့မလိုဘူးလားဗျာတကယ်အမြတ်ကတော့ဘာဝနာအမြတ်ပဲဘာဝနာအမြတ်ဘာအမြတ်လဲဗျာအေးဘာဝနာအမြတ်ကိုဘုန်းကြီးတို့များများကြီးရအောင်ယူရမယ် ယောဇာကာလကသောဘုဒ္ဓတဗုဒ္ဓံပစနိပစီယောဇာတတိတံပဲစဉ်အမှန်တင်လို့ဉာဏ်မြင်လျော်ညောင်းကျင်ယောဂီသူတော်စင်အပေါင်းဒီကကာလကေသောချင်းကမိမိကိုအစာမခံမိမိကသာချင်းကိုကံပြီးတော့ဗမန်သုံးဆောင်စားတော့နိုင်လေ၏ဒီနေ့တရားထုတ်နေတဲ့ပုဂ္ဂိုလ်တွေတရားကိုအချိန်နဲ့တပြေးညီရှုပွားနေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကတော့အချိန်ရဲ့အနိုင်ကို အယူမခံဘူးအချိန်ရဲ့ဝမ်းမြို့မှုကိုမခံဘူးအချိန်ကိုသူကအနံယူနေတယ်အချိန်ကိုဘသူကအနံယူနေတာလဲမိမိကအနံယူနေတယ်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာအချိန်ကိုအနံယူနေတယ်ဒီခန္ဓာတွေကနေပြီးတော့အမြတ်ရအောင်ယူနေတယ်လေအချိန်တိုင်းချိန်တိုင်းကုသိုလ်စိတ်တွေလားအကုသိုလ်စိတ်တွေလားကုသိုလ်စိတ်တွေဆိုတာထဲမှာတကယ်အမြင့်မြတ်ဆုံးဖြစ်တဲ့ဘာဝနာကုသိုလ်စိတ်တွေဘာကုသိုလ်စိတ်တွေလဲဘာ အေးဘာဝနာကုသိုလ်စိတ်တွေအဲ့ဒီလိုထိုင်ရင်လည်းပဲအချိန်ကိုရှုမှတ်မှုလေးနဲ့ပဲအချိန်ကုန်လွန်စေတယ်။ရန်ရင်လည်းပဲရှုမှတ်မှုလေးနဲ့ပဲအချိန်ကိုကုန်လွန်စေတယ်။သွားတဲ့အခါမှာလည်းပဲခြေလန်းနဲ့ခြေလန်းနဲ့ရှုမှတ်မှုလေးနဲ့ပဲအချိန်ကုန်လွန်စေတယ်။အဲ့တော့အချိန်တိုင်းချိန်တိုင်းနာနဲ့ကစားပြီးတော့အခုညအချိန်ထိအောင်မိမိကုတတိကပြီးတော့ရှုမှတ်ပွားများအားထုတ်နေတာဖြစ်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်တရားရှုမှတ်နေတဲ့ပုဂ္ဂိုလ်တတိတံပစဉ်ဉာဏ်ရှင်နေတဲ့ပုဂ္ဂိုလ်များကြတော့ အချိန်ကအစားမခံဘူးအချိန်ကိုမိမိက ပြန်ပြီးတော့အနိုင်ယူနေတယ်အချိန်ကိုဘာလုပ်နေတာလဲအချိန်ကိုနိုင်ယူနေတယ်ဘုန်းကြီးတို့ယောဂီများအနတ်တဲ့အချိန်လေးမှာအဲ့ဒီလိုကိုယ့်အတွက်အကျိုးရှိတဲ့အလုပ်ကိုဝင်ပြီးတော့အလုပ်လုပ်ဖို့ယူရအဲ့ဒီလိုအလုပ်လုပ်နေပြီဆိုရင်ကိုကအချိန်ကိုအနိုင်မရဘူးလားဗျာရတဲ့လိုအနိုင်ရနေတယ်ဆိုတဲ့အတွက်ကြောင့်အကျိုးရှိသလားမရှိဘူးလားဟင်းအကျိုးရှိတယ်ဘုန်းကြီးတို့ယောဂီများဒါကြောင့်ယောဇာတတိတံပဇင်မှန်တင်းလို့ ဉာဏ်မြင်လျော်ညောင်းကျင်ယောဂီသူတော်စင်ပေါင်းဒီကကာလခဲ့သောအချိန်ကမိမိကိုစာမခံမိမိကသာအချိန်ကိုကံပြီးတော့ဗမ္မာသုံးဆောင်စားတော့နိုင်လေ၏တန်သောဘုဒ္ဓအချိန်ကိုနာအောင်စားနိုင်တဲ့ဒုယောဂီပုဂ္ဂိုလ်သည်ဘုဒ္ဓပဇဏိတတ္တဝါတို့ဤတန္တရာရှည်ချောင်းအချိန်ညောင်းနှင့်မကောင်းယုံမှသမှုရိယတဏကို ပစီသွေးရောင်ညှိုးချောင်းညိုးမပေါအောင်ချက်ပြုတ်ဖုံးမြိုက်နိုင်လေ၏ အဲဒီလိုတတိတံပစဉ်အမှန်တင်ပြီးတော့အမြဲတမ်းရှုမှတ်ပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ကတော့တတိအားတမာရီအားကြီးကောင်းရင်ကောင်းသလောက်ယုံနာဖြစ်ဖြစ်သိတဲ့ဝိပဿနာဉာဏ်နေမပေါ်ဘူးလားဒီဝိပဿနာဉာဏ်အားဖြင့်အစဉ်စဉ်ရင့်ကျက်ပြည့်လုံတဲ့အခါကျတော့မဉဏ်ပူဉဏ်နေမဖြစ်ဘူးလားအဲ့ဒီမဉဏ်ပူဉဏ်တွေကလည်းပဲအစဉ်စဉ်ပေါ်သောတပတ္တိမဉဏ်ပူဉဏ်တဂရဂမိမဉဏ်ပူဉဏ်နာဂမိမဉဏ်ပူဉဏ်နောက်ဆုံးအရဟတမဉဏ်ပူဉဏ်ဆက်ရောက်ပြီဆိုရင်သမှုရိယတဏ္ဍာ အဲ့ဒီတဏှာသမုဒိယကိုအမြင့်ပြတ်မပယ်တတ်နိုင်ဘူးလားအမြင့်ပြတ်ပယ်တတ်နိုင်ပြီဆိုရင်နောက်ထပ်ဘဝခန္ဓာရအောင်မလားဘဝခန္ဓာမရတော့ဘူးဆိုရင်ခန္ဓာဆင်းရဲတန္တရာဆင်းရဲတွေအလုံးမငြိမ်းနိုင်ဘူးလားအဲ့မှာဝိမု ക്തി ဒုက္ခဆိုတဲ့ဆင်းရဲကလွတ်မြောက်မှုချမ်းသာကိုမရနိုင်ဘူးလားဗျာအဲ့ဒါအချိန်ကိုကိုအသုံးချတတ်လို့လားအသုံးမချတတ်လို့လားဒါကြောင့်မို့အချင်းကိုအသုံးချတတ်ရင်နိဗ္ဗာန်ထိအောင်ဘာဖြစ်တယ် အေးနိဗ္ဗာန်ထိအောင်အကျိုးရတယ်တဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများနိဗ္ဗာန်ထိအောင်အကျိုးရနိုင်တဲ့အဲ့ဒီကိုယ်ပိုင်အချိန်လေးတွေကိုကိုယ့်အတွက်အကျိုးရှိရှိအသုံးချတတ်ဖို့မလိုဘူးလားအသုံးချမယ်ဆိုရင်မြတ်စွာဘုရားကအသုံးချပုံဘယ်နှမျိုးဟောခဲ့တယ်၄မျိုးဘယ်နှမျိုးလဲနံပါတ်1ကကာလီနာဓမ္မတာဝနာတရားတော်ကိုဘာလို့ရမှာလဲနာကြားနေခြင်းအပြင်ကုသိုလ်အမြတ်တွေမရဘူးလား ကုသိုလ်အကျိုးတွေမရဘူးလားကာလေနဓမ္မတကိစ္စနာထားတဲ့တရားရှုပွားထားတဲ့တရားဖတ်ကြားလေ့လာထားတဲ့တရားတွေပြန်လဲဆွေးနွေးခြင်းမေးမြန်းခြင်းအပြင်လည်းပဲအကျိုးမရဘူးလားဟောနံပါတ်3ကာလေနသမ္မာတနာနာကြားထားတဲ့တရားကျင့်ပွားထားတဲ့တရားတွေဘုန်းကြီးတို့ပြန်လဲပြီးတော့ဆင်ញင်သုံးသပ်ခြင်းအပြင်ကုသိုလ်အကျိုးတွေမရဘူးလားကာလေနဝိပဿနာဒီဝိပဿနာတရားကိုမိမိတို့ကအချိန်ပြည့် မိမိအတွက်အကျိုးရှိရှိအသုံးချမယ်ဆိုရင်နိဗ္ဗာန်ထိအောင်အကျိုးမရနိုင်ဘူးလားနိဗ္ဗာန်ဆိုတာဟိုးနောက်နောက်ဘဝမှာရမှာလားအခုအာထုတ်နေစေရမှာလားမြင်အာထုတ်နေစေမှာကိုပဲဘုန်းကြီးတို့ယောဂီများနိဗ္ဗာန်ထိအောင်အကျိုးရနိုင်သည်ဒါကြောင့်မို့ဘုန်းကြီးတို့ဒီနေ့ဟောတဲ့တရားကောင်းစဉ်လေးကအကျိုးရှိအောင်နဲ့နေအကျိုးရှိအောင်နေဆိုတဲ့တရားဘာတရားတော့လဲ အကျိုးရှိအောင်နေဆိုတော့ဒီနေ့တောက်ကြနေဟုတ်တယ်မလားမနေ့ကဆိုတော့တပတ်ကဆိုတော့ဒါကအလုဆင်းမဲ့နေလားပိတ်တဲ့နေလားကဲမနေ့ကတော့ဒီဓမ္မယုံဆက်မဆက်မမလားမသိဟမ်ဒါကိုအတွက်အကျိုးရှိရှိအသုံးချဖို့ဘုန်းကြီးကသင်လိုက်ပြီလေဟုတ်တယ်မလားကိုယ့်ဟာကိုယ်ကိုယ့်အတွက်အကျိုးရှိအောင်နေမယ်ဆိုရင်တထိုင်လေးလာပြီးတော့ရှုမှတ်ရင်ရောအကျိုးမရှိဘူးလားရှိပါဘူး ကဲနေ့တဝက်လောက်လေးလာပြီးအလုပ်လုပ်ရင်တော့အကျိုးမရှိဘူးလားရှိပါပါအေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကစတ္တရောမေဘေကဝေကာလသမ္မာဘာဝိယမနာသမ္မာနုပရိဝတ္တိယမနာနုပုပိနာအတဝနာခယံပါပင်တိဘေကဝေယံတော်များဥจิตသာတို့ဇာတာတော်၄ပါးကုံသောကာလအချိန်ကာကာလတို့ကိုတမ္မာကောင်းမွန်မှန်ကန်စွာဘာဝိယမနာပွားများအပ်သည်ရှိသော သမ္မာကောင်းမွန်မှန်ကန်စွာအနုပရိဝုဒ္ဓိယမနာဗမ္မထထပွားများအပ်သည်ရှိသောအနုပုဗေနအစဉ်အားဖြင့်အတဝနာအသောတရားတို့၏ခယံကုံရင်းသို့ပါပင်တရားစေရောက်စေနိုင်ပါပေကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်အဝေါစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း အလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာအတိုင်းမိမိရဲ့ကိုယ်ပိုင်ချိန်လေးတွေကိုကြိုးရှိရှိ အသုံးချနိုင်ကြပြီလျင်အာလုံးမြတ်စွာဘုရားရှင်ရဲ့သာသနာတော်မြတ်ကြီးကိုကျေကျေပြန့်ပြန့်ကဘာသာသနာပြုနိုင်အောင်သာသနာပြု ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။